သူများဟောတာပြတ်သွားတာလေးသတင်းရှိသွားရင်တော့လေးသတင်းပြီးခဲ့တဲ့သတင်းကလည်းဟောမယ်ဆိုရင်တော့ဟောနိုင်တော့တဲ့အချိန်ကြီးရှိပါလေဒါပေမဲ့လို့နားလဲစားတယ်နားလဲပါပဲတော့နားရဒီသတင်းတော့မှဘုမှုနေတာလည်းရောက်နေတာနဲ့ဒီစားသူမကြီးလို့ရှိရင်တရားဟောပါအောင်လို့ ပြောတော့သူကလည်းကျမ်းမာရေးနဲ့ဝင်ကြည့်နေလို့အကြောင်းပြရတယ်။ဒါနဲ့သူကမဟောတယ်။ဟောတာနဲ့ဘုန်းကြီးရဲ့ဒီနေ့ဟောရ။သက္ကပညာသုတ်ဒီနေ့တော့နောက်ဆုံးပြီးကောင်းပါရဲ့လို့လား။ဟောလဲသတ်တော့ဟောလို့ကြတရားပြောမှာ။နိဗ္ဗာန်ဒီသက္ကပညာသုတ်မှာပထမရှိဘူးဆိုတာ ဆရာမင်းကလူရင်းနာဒေဇမာရိသတ္တဝါတွေအားလုံးချမ်းသာကိုကြည့်တဲ့အလိုရှိတောင်းတနေကြတယ်ချမ်းသာခြင်းနေကြတယ်ဒီလိုချမ်းသာခြင်းနေကြပါရဲ့နဲ့ဘာကြောင့်ဆင်းရဲဒုက္ခတွေနဲ့တွေ့ရသလဲဆိုတော့မိကုံးကစပြီးတော့မင်းများလျှောက်သားလို့မြတ်စွာဘုရားကလည်းမိတိုင်းမိတိုင်းအကုန်လုံးလျှောက်ပြီးတော့ဖြေခဲ့ပါတယ် ငွေတာကောင်းတဲ့မေးချေတွေပါပဲဒါတွေကတော့ဟောပြီးတွေပါပဲကာမဘုံသာနတ်လူများတို့ကောင်းစားတိဝဘေးရန်ပလည်းအင်းမြချမ်းသာနေလိုပါလေဒိဋ္ဌာမေစေသူချုပ်ပွေ၍သင်ကြီးမကြဆင်းရဲရသည်နမတာပေါ်လို့ရှင်းကြပါလေဘုရားအဲဒါကအကုန်လုံးပြင်နေရင်အိုက်ပါလိမ့်မယ်နည်းနည်းတော့သာအောင်ပါ သဘောလောက်တော့ထားအောင်ပါအကုန်လုံးမသိဘူးသဘောတော့ထားပါဘူးဗျာအဲဒီတကားသေးတော့တော့ဖွင့်နိုင်တော့အဲ့လိုလည်းမနိုင်ဘူးတကားသေးတော့ခံမနိုင်ဘူးအဲ့အဲ့လိုလည်းဟမ်ဘယ်တော့မှတော့ဝေးကြီးရောမလာပါဘူးအဒီနာနည်းနဲ့ ကာမဘုံကလတ်လူများတော်ကောင်းစားပြေဝဘေးရန်ပလည်းအေးမြချမ်းသာနေလိုပါလေဣဇာမေစေသူရှိပွေရှင်ကြီးမကြဆင်းရသည်သတ္တဝါတွေကချမ်းသာခြင်းနဲ့လို့ဆင်းရဲကြောင်းလားနေလိုက်နေတယ်ဣဇာမေစိယဆိုဆင်းရဲကြောင်းတရားတွေရှိနေလို့ဆင်းရဲကြဣဇာမေစိယကလည်းဘာကြောင့်ဖြစ်တယ်လဲစသည်ဖြင့်အစဉ်စဉ်လျှောက်ပြီးတော့မေးတော့ မူလစဉ်ဖြင့်သူအကြောင်းစစ်တော်မုန်းချစ်အပ်သောအာယုများနှင့်မုန်းစရာချစ်စရာတွေရှိလို့အဲမုန်းတယ်ချစ်တယ်ဆိုတဲ့ရာဝတ္ထုတွေရှိနေလို့ဣဒ္ဓမစ္စရာတွေရှိရလိုလားတလီတဲ့မုန်းတယ်ချစ်တယ်ဆိုတာလည်းလိုလားလိုလားတာချစ်ခင်တတ်တဲ့သဘောလေးရှိနေလို့ပဲ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 ဘာ၆ပါးကပေါ်လာသမျှတွေကိုဘဘိသပညာကမှတ်ထားတယ်သူကအခုအကောရာများကမဖမ်းတာကလည်းမှတ်ပုံတင်လာတယ်အဲဒီကမှတ်ပုံတင်လာတာအမှန်ရှိတာကတော့မြင်တဲ့ခိုက်တာမှရှိတာကမျက်စိယုံနဲ့မြင်ရတဲ့အခြင်းယုံမြင်ပြီးတာကနာယုံနဲ့နာနဲ့ခုပဲရှိ ယုံနာတစ်ခုကလည်းမြဲပြီးသားလည်းမရှိဘူးဒုက္ခိုက်တာနဲ့ခုဖြစ်ပြီးချက်ချင်းပြောက်သွားတာမမြဲတဲ့တရားအနိစ္စတရားကြီးတယ်ပဲမမြဲလို့ဒုက္ခဆင်းရဲကြီးတယ်ပဲကိုလိုတိုင်းမဖြစ်လို့အနာတ္တအစိုးမရတဲ့ပုဂ္ဂိုလ်သတ္တဝါကောင်းမဟုတ်တဲ့သဘောတရားကြီးတယ်ပဲအနိစ္စဒုက္ခအနတ္တသဘောတရားကြီးတယ်ပဲရှိဒါပေမဲ့လို့မြင်ပြီးတော့မှတ်ထားလိုက်တာကတော့မြဲနေတဲ့အနေ ချမ်းသာတဲ့အနေပုဂ္ဂိုလ်သတ္တဝါအနေအချင်းဆွဲမှသာလားဟိုအဲ့ဒါကြာပြီးစဉ်းစားတော့ကြာလေကြာလေမြဲတယ်ချမ်းသာတယ်ငါပဲသူပဲယောက်ျားပဲမိန်းမပဲဖြစ်စရာပဲမုန်းစရာပဲစသည်ဖြင့်ဒါတွေရောက်ကုန်တာဟိုအဲ့ဒီလိုခဲ့ရမှဆွဲအခြေတွေကလွဲလာလို့တဲ့မြင်ပြီးပြီးချင်း ပပစ္စပညာခြေထဲကလွဲလာတဲ့ကြားပြီးပြီးချင်းနားပြီးပြီးချင်းစားပြီးပြီးချင်းတွေ့ပြီးပြီးချင်းကိုယ်ပြီးဆန့်ပြီးထိုင်ပြီးထပြီးသွားပြီးလာပြီးအဲဒီပပစ္စပညာကအမှားလွဲလာခဲ့လို့ဒါကြောင့်မို့ပုံကြီးထည့်ပြီးတော့ကြံစီလိုက်တဲ့အခါကာလမှာချစ်စရာမုန်းစရာတွေဖြစ်လာအိသဒုက္ခအတ္တတွေဖြစ် အဲဒါကြောင့်မို့အိလာမစီယာရောက်ပြီးဒုက္ခတွေရောက်နေကြတာဒီတော့ဘာလို့ရမလဲဆိုအမှန်ရောက်အောင်လုပ်ရမှာဘောလေအဲဘုံကြီးကျက်ပြီးတော့မကြစင်နိုင်အောင်လို့မသားမှုမဖြစ်အောင်လို့ဒါလုပ်ရတယ်လေကဲရမှာဆွဲရှိတယ်လွဲ၍ဆင်ငယ်ဆင်ကအဖြစ်ရပါသည်သောက်ကြတော်ရသင်္မင်းရ

မမီသင့်တဲ့ဝေဒနာ၃ပါးတွေကိုရှောင်လို့မီသင့်တဲ့ဝေဒနာ၃ပါးတွေကုသိုလ်နဲ့စတဲ့ဝေဒနာ၃ပါးတွေဝိပဿနာနဲ့စတဲ့ဝေဒနာ၃ပါးတွေအဲ့ဒါတွေကိုသင်တိုင်းပွားများသွားပါမမီသင့်ရှောင်မီတဲ့ဆောင်ရည်မှာပြင်္ဂလာမာရတွေမုတ်ချချမ်းသာရည်အဲဒီရှင်ကျုပ်ကိုမြတ်စွာဘုရားကဖြည့်ပြီးတော့ မိရင်းတဲ့ဝေဒနာတွေမိရင်းတဲ့ဝေဒနာတွေဟောပါတယ်အဲဒီဝေဒနာတွေဟောရင်းနဲ့တရားမင်းလည်းပဲဝိပဿနာညာသင်တိုင်းတက်ပြီးတော့သောတာပတိမေဖို့ညာနဲ့နိဗ္ဗာန်မျက်မှောက်ပြုသောတာပန်ဖြစ်သွားတယ်လို့သာသာများမှပြရတယ်။အဲဒီကပြီးတဲ့နောက်ပါဠိမောက္ခတံဝရသီလဖြစ်ပုံကိုမေးတော့လည်းမမီရင်ကြောင်းမီရင် ဆောင်ဖို့ပဲတယ်မှာလဲ။ တ္တဝါများဝိနည်းရကာယကဝစီကလေးကြာမင်းမှုတွေအကုသိုလ်ပွားများတဲ့ဥစ္စာတွေကိုရှောင်ရမယ်အကုသိုလ်ပွားများတဲ့ဥစ္စာတွေကိုမိဝဲရမယ်လို့ဒါလိုပဲမိတဲ့မိတဲ့နှစ်ခုပဲဟောတယ်အရသာပြီးတော့အိန္ဒိယသာဝရသီလမေးပြန်တော့အိန္ဒိယသာဝရသီလလည်းမမီသင့်ရှောင်မီသင့်ဆောင်ဖို့ပဲဟောပြန်တယ်ဒီတော့မှလည်းမမီသင့်နဲ့မီသင့်နဲ့နှလုံးနဲ့နဲ့ဒီလိုပဲ ဒီပါနေတဲ့လာတော့ကမကောင်းမှုနဲ့ကောင်းတာလေးနှစ်ခုလဲလဲထားတယ်ကြောက်ပြီးတော့အဲလိုပမာရင်းနဲ့သူစကားပြောလို့ဖြစ်တာကိုမကောင်းမှုကောင်းတယ်နဲ့ဒါလေးနှလုံးနဲ့ပွားအဲ့ဒါလိုပဲကိုညစာရဒေသနာလေးမှာမမီရင်တာနဲ့မီရင်တာနဲ့နှလုံးနဲ့နဲ့ချုပ်ကြီးတစ်ခုလုံးအသေးပဲကိုလုံးကုံရောပဲမမီတဲ့နဲ့တရားတွေကိုရှောင်ရမယ်တဲ့မြင်နိုင်ကြတယ်နားနိုင်စားတယ်တွေ့ထိတယ် စေကုသနာကြံနေတဲ့ဓဝါ6ပါးကပေါ်လာတဲ့အာယုံ6ပါးတွေအကုသိုလ်ပွားစေတဲ့အာယုံ6ပါးတွေရှောင်ပါတဲ့ကုသိုလ်ပွားစေတဲ့အာယုံ6ပါးတွေညှိဝဲပါတဲ့အိန္ဒိယသံဃာတရားပြည့်စုံပါတယ်အဲ့ဒါဟောပြီးတော့အာရယူနာပြီးတော့သွားတဲ့အခါကာလမှာမိမိကတရားမှန်နေပြီးသွားတော့လောကမှာအမျိုးမျိုးသူတွေဟောနေတာတွေဟာ အဲနီလာမမှန်ဘူးဆိုတာသဘောကျသွားတယ်အဲဘာတွေကိုပေါ်ပေါ်ပြီးတော့ကောင်းလောကမှာသမဏဗြဟ္မဏတွေဆရာသမားတွေဟာအဲဓမျိုးကြီးယူဝါဒရှိကြပါသလားလို့မင်းများကမြတ်စွာဘုရားဓမျိုးကြီးမဟုတ်တဲ့အကြောင်းဘာကြောင့်ဓမျိုးကြီးမဟုတ်တယ်လဲဆိုရင်

အာလုံးသောသမဏဗြဟ္မဏတရားသင်္ကေပြီးဆုံးတဲ့နိဗ္ဗာန်တရားကိုရနိုင်ပါသလားလို့မေးကြတော့အဲ့ဒါလည်းပဲသင်္ကေပြီးဆုံးတဲ့နိဗ္ဗာန်တရားကိုဒီမာလာမှာအတိုင်းကျင့်တဲ့ပုဂ္ဂိုလ်မှသာလဲရနိုင်တယ်လို့မေဇိမာပရိဒါကျင့်တဲ့ဒီမာလာမှာကျင့်တဲ့ပုဂ္ဂိုလ်တွေကရနိုင်တယ် ရှင်ပုဂ္ဂိုလ်ရာမရနိုင်ဘူးသနာပင်ခရဝိမု ക്ത ခေါ်တယ်သနာပင်ခရသနာကုံရာရာဓမညာနိဗ္ဗာန်ကိုဆက်ရောက်ပြီးတော့သွားတဲ့ပုဂ္ဂိုလ်တွေသာလျှင်ဒီလိုပြီးဆုံးခြင်းကိုရောက်တဲ့အကြောင်းဖြစ်ရှင်းတော့တယ်မှာ မေးကြတယ်လည်းကိုယ်သဘောကျသွားပြီးတော့ဆုံးနိုင်တယ်မရှိဘူးတို့ကြရင်တစ်ပတ်လေလာရင်တို့ကြရင်တစ်ပတ်လေလာရင်တဏှာကြောင့်တဏှာကြီးအပြစ်တင်ပြီးတော့ဉာဏ်မင်းကတောက်ထားပါတယ်အဲဒီလည်းကြောက်ထားပြီးတော့အမျိုးမျိုးသောဆရာတွေရှိကမိဝဲခဲ့တဲ့အကြောင်းအဲဒီဆရာတွေကမိမိမေးခြင်းနဲ့မိခွန်းတွေကိုမေးတော့မမေးရဘူးအဲမေးတဲ့ခါကလာလည်းသူတို့မပြေနိုင်ဘူးအခုမြတ်စွာဘုရားထံရောက်လာတဲ့ခါကျတော့မိမိလိုရှိတဲ့မိခွန်းတွေမေးရလို့ ဝမ်းမြောက်ဝမ်းသာဖြစ်တဲ့အကြောင်းတွေကိုလျှောက်ထားပါတယ်ဒီလိုဝမ်းမြောက်ဝမ်းသာဖြစ်တာဘယ်လောက်များဖြစ်ဘူးလို့ဆိုရှိကလည်းပဲအတူရာနာတင်နဲ့စိတ္တရာမှာနောက်ဆုံးအပြီးပြနိုင်သွားတဲ့ခါကာလမှာအမတဝါမြဝါသာတွေဖြစ်ခဲ့ဘူးတဲ့အကြောင်းအခုတခါလည်းပဲနော်သွားစရာတရားကြားနာပြီးတော့ဝါမြဝါသာတွေဖြစ်တဲ့အကြောင်းကိုရှင်းထားဒါပေမဲ့လို့ရှိတော့က

ဆင်းရဲတရားတွေအပေါ်မှာညီငွေဖို့ရတယ်တဲ့သူကအရေးကြီးတယ်ညီငွေတဲ့နဲ့ယုံနာတရားတွေမညီငွေသေးသမျှကာလပါလုံးအဲ့ဒီဒီဝဆင်းရဲကမလို့ဘူးဥပမာဆိုတော့အရတ်ဒေတာတစ်ခုမှာသာရာထဲမှာအဆက်မပြတ်မိုးရှားခုနကောင်းတဲ့ပူအဆင်းလေးကိုမြင်ရတယ် စာရေးတော်ရေးတွေကလည်းပဲမပြည့်စုံဒီလိုရတယ်ဆိုရှိတတ်ပါတယ်ဗျာဘေးရန်အန္တရာယ်တွေကလည်းပေါ်များဒီလိုရတယ်ဆိုရှိတတ်တယ်အဲဒီလိုရတယ်မှာမွေးဖွားလာတဲ့ပုဂ္ဂိုလ်တွေကသတိရတယ်အကြောင်းနဲ့သိနေပြီတခါစားုံနဲ့မဝဘူးသတိရတယ်မှာလည်းဆက်သွယ်တာမရှိဘူးဒီလိုနေရာမှာပဲသူစတယ်မွေးလာတယ်သူနေရာလေးနဲ့ပြောနေတယ်ရတာတွေကိုလည်းလိုက်ရှာတယ်တဲ့ သူနေရာလေးနဲ့သူငငယ်တွေကလေးလာတာလေးဆိုတော့ဒီနေရာဟာကြော်စရာအကောင်းဆုံးလို့စိတ်တွေကထင်တယ်နေရာနေရာတွေသွားလို့သာသာရာရာတွေဘယ်လိုတွေ့ရတွေ့ရကိုယ်နေရာလေးတော့ပြန်လုံးနေသေးတာအဲဒီလိုဖြစ်အဲဒီလိုကိုယ်နေရာလေးနဲ့ကိုဘာယာနှက်တဲ့ပြီးတော့ကြော်မွေ့နေတဲ့နေရာကာလပါလုံးအဲ့ဒီပုဂ္ဂိုလ်ကအဲ့ဒီနေရာကိုခွာနိုင်ဘူးဒီနေရာရဲ့အကြည့်ကိုသူကမြင်မှမမြင်နိုင်ဘူး

ငယ်စီကမြင်နိုင်မြင်နိုင်ယုံနာနေပဲဆင်းရဲတွေပဲနာကကြားတဲ့နှောင်းကနာတဲ့တရားရတာစားတဲ့ဝတ္ထုတီတဲ့ဒီကုသနာကြာစီတဲ့အဲ့ဒါတွေကယုံနာတရားတွေပဲဒါတွေသံဃာဝဆင်းရဲတာဒါတွေပဲဒုက္ခသစ္စာတရားဆိုတာဒီဥစ္စာတွေပဲဒါတွေစဉ်စဉ်ညီးမွေကြကောင်းတဲ့တရားတွေကြာလာပြီတံမြာဘုရားဘယ်တော့စလာမှမသိဘူးမြင်လာတာကြားရတာညိုးနေတာကြာလာတယ်

ကုသိုလ်ကရှိတဲ့ခါကာလလူဘဝနာဘဝတွေရှိကုသိုလ်ကမရှိဘူးဆိုတဲ့အခါအကုသိုလ်ကယူပြီးတော့အဲမြေဒိဋ္ဌံဒိဋ္ဌအတွေ့ကဲတော့ဘယ်လေးပုံမှာရှိဒီဘုံ30ပြည့်မှာခါလေဥသာဒုက္ခကတာကပြည့်နေမှာပဲ အရိယာယဟနာပုဂ္ဂိုလ်တွေအမြင်နဲ့ကြည့်မယ်ဆိုလို့ရှိရင်ယုံနာတရားတွေကညီးငွေစရာကောင်းလာပြီရိုးလာပြီခံစားခဲ့တာတွေလည်းပဲတရားစုံလာပြင်းစရာကောင်းလာအလားမေဝနေပိနိတုနေပိနိတုညီးငွေခြင်းကအလားမေဝထိုက်တာငါတော့ဒီသာနဲ့ပြင်းစရာကောင်းလာပြီဒါတွေထပ်ပါတာတို့ကပြင်းမှုတွေများများလာသွားတဲ့ အဲ့ဒါလည်းသဘောကျဘုရားဘာသာရဲ့အပြင်ဘက်ကပုဂ္ဂိုလ်တွေများဆိုတော့သာတိတော့ပြောသေးတာပေါ့သူတို့ကအတ္တဝါဒနဲ့ဆိုတော့အဲ့ဒီအတ္တလေးဟာခံစားနေဘူးလေသူတို့သာကြားနေတာဘုရားဘာသာတရားရအတ္တမရှိဘူးယုတ်တရားနာတရားတွေဇက်ကဇက်ကရှင်းလာတာပဲရှိတယ်အကြောင်းတရားကျိုးတရားတွေဆက်ဆက်နေတာပဲရှိတယ် အဲဒီအကြောင်းတရားအကျိုးတရားတွေကလည်းပဲကိလေသာတွေရှိလို့ဖြစ်နေတယ်ဒီကိလေသာတွေမရှိတဲ့အခါကလည်းအကြောင်းတရားအစွမ်းရည်တတ်ပြီးမရှိတော့အကျိုးတရားတွေမဖြစ်ပေါ်ဝဲနဲ့ငြိမ့်သွားတယ်အဲဒီလိုငြိမ့်သွားတာဟာဖြင့်အကောင်းဆုံးနိဗ္ဗာန်ပဲဘယ်လိုဆိုရင်တရားကြည့်ကြဘူးခံစားကြရဘုရားဘာသာထဲမှာတော့သူကအဲ့ဒီအတ္တဝါဒပဲဝေါ်ကြတယ်လို့ဒီကရမ်းမှာပဲဒါလေးအတ္တလေးမရှိလို့ရှိရင်ဘာခံစားမလဲ ဘာမှမခံစားရရင်အလကားပဲမြတ်စွာဘုရားတက်တဲ့တော်ကမြမာရိမုဒ္ဒရာကဒုက္ခမိတာအာဟုသောနိဗ္ဗာန်ဒုက္ခမိတာအာဟုသောနိဗ္ဗာန်အာဟုသောငါရှင်တို့ဣဒာနိဗ္ဗာန်ဤနိဗ္ဗာန်ဤဒုက္ခမိချမ်းသာပါပဲဆိုတကဒုက္ခချမ်းသာပါပဲဆိုတကနိဗ္ဗာန်ဆိုသိချမ်းသာပါပဲလို့ဥဒန်းကြည့်တော့မြတ်စွာဘုရားဥဒါကြီးဆိုတဲ့ လာရုဒ္ဒကြီးဆိုတဲ့တော်ကြီးကမင်းတက္ကိနာဂီရီကျောင်းမှာဝါဆိုတဲ့အခါကသင်္သာရိပုတ္တရာနိဗ္ဗာန်ချမ်းသာတယ်ရှင်းမွန်းတယ်အဲ့ဒီကျောင်းနိဗ္ဗာန်ညာမနာမကမ်းပါပဲနာလာဘာခံစားရရှိတယ်လဲအဲ့ဒီနာလာရောဘာမှခံစားရမရှိဘူးမဟုတ်လားဆိုဘာရတော်သာနိဗ္ဗာန်တရားရှင်းကြတယ်ဒီရေဝအာဟုသောဒုက္ခရိထနာတိဝေဒိယအချမ်းရံနေလဲအာဟုသောငါရှင် ေတာယိနိဗ္ဗာန်၌ဝေရိတံခံစားမှုနှင့်ယာနာတိအခြင်းမရှိပေဣရေဝဤခံစားမှုမရှိခြင်းသည်ပင်လင်မေတ္တာယိနိဗ္ဗာန်၌ဒုက္ခချမ်းသာပါပေ။ဒီသင်ပြောတဲ့အတိုင်းခံစားစရာတွေမရှိဘူးခံစားမှုတွေမရှိဘူးဆိုတော့ကိုယ်ကချမ်းသာတာတဲ့ခံစားမှုမရှိမှချမ်းသာတာခံစားမှုတွေရှိဒုက္ခတွေ ဟုတ်တယ်ဆရာမကြီးရဲ့ဘာပြောနေတာလဲမခံစားပဲနဲ့နေရတယ်လို့ဆမ်းတာအခုလူတွေအများနာလေတာလဲဆိုရင်ချင်းနိုးနေတဲ့အခါချမ်းသာတာနဲ့အိတ်နေတဲ့အခါချမ်းသာတာနဲ့ခုနှိုင်းကျင်ကြည့်လို့ရှိရင်ဒီကကူလုံးချမ်းသာတယ်လို့ဆိုရမှာနိုးနေတဲ့အခါလဲကိုကြည့်နေတာကြည့်လို့အဲကိုနားတော်ကျင်တာနားထောင်လို့ကိုစဉ်းစားကြတာလေစဉ်းစားလို့ အဲဒီလိုနေရတာဟာချမ်းသာတယ်လို့ဘယ်လိုသင်ပါလဲလို့သိနေရတာကသူ့စာချမ်းသာနေတာခံစားခြင်းတဲ့ပုံကိုယ်တွေဘက်ကနေကြည့်ရင်တော့အိတ်နေတာဟာအလကားချိန်ကုန်သွားတာပဲလို့ထင်ပါပဲမခံစားခြင်းတဲ့ပုံကိုယ်တွေဘက်ကနေကြည့်ရင်တော့အိတ်နေတာအချမ်းသာဆုံးပဲဘုရားရှင်မလွဲတာလည်းလုပ်နေရတာ အမင်းစားရတာတွေသာဝေသာဝေတွေစားတော့နေရတာတွေကောင်းတယ်ကောင်းတယ်ဆိုတာအမှန်ကတော့စားလို့ကောင်းနေတာပဲမစားရင်လည်းကောင်းနေမှာတော့မစားဘဲနဲ့နေနိုင်တယ်စားလည်းမစားဘူးဆိုလို့ရှိရင်သိနေရကြတာပေါ့ဆိုတော့တခါမှမွေးရသေးတာဟုတ် လူတွေဟာမနေသာလို့တစ်ချိန်တစ်ချိန်မှစားရတာကိုအဲစားလို့ဝနေတဲ့အချိန်ကျတော့မစားပါဘူးနောက်ထပ်စားပါအောင်ဆိုလို့တော့မစားဘူးဘာလို့လဲဆိုတော့ဆောင်းတာပဲအဲလိုမစားတဲ့အခါစားလို့ရှိရင်ကောင်းတယ်မကောင်းဘူးမစားတဲ့ဥစ္စာတော့စားလို့ရှိရင်ဒီမကောင်းတယ်မကောင်းတယ်ဖြစ်တယ်မကောင်းဘူးဒါတော့စားနေလို့ကောင်းတယ်အဲ မခံစားခြင်းတဲ့ဘက်ကနေကြည့်မယ်ဆိုလို့ရှိရင်တော့အိတ်နေတာတော့ချမ်းသာပါပဲအိပ်ပျော်နေလို့ရှိရင်ဘာမှလည်းမကြမ်းရမသိရဘူးလို့သာဘူးကင်းရင်းပါရင်မရှိဘူးခေါင်းကမြင်ကောင်းကြားကောင်းလေးတွေနဲ့ချမ်းသာနေတယ်ဆိုတာကမှစိတ်ကူးနေရတာပင်မနေနေတာပဲကြာကြည့်ရစိတ်ကူးရမတတ်တာပါဘူးလို့သာ အဲဒီတော့ခံစားခြင်းမရှိတာကချမ်းသာပဲခံစားခြင်းမရှိတဲ့နိဗ္ဗာန်ချမ်းသာဘုံကိုသမာဓိပုဒ်ရာကလေးမှာတော့အများကြီးဟောပါတယ်ဒါအခုလူတွေကနားလည်မှာမဟုတ်ဘူးဘုရားဘယ်ကနေဟောတော့ဆိုကာမဂုဏ်တွေချမ်းသာနေတာနဲ့ဇာချမ်းသာလေးနဲ့နိုင်ရှင်ပြတာကာမဂုဏ်အာယုန်တွေနောက်ဆုံးရမှာအဲမြင်နေတာတွေမြင်လို့ကြားနေတာတွေကြားနေတာတွေနားစားနေတာတွေစပြီးတော့တွေးကြည့်နေတာတွေတွေးကြည့်ပြီး အလိုရှိတိုင်းပျော်ပြီးနေရတဲ့အချိန်ခါကာလချမ်းသာတာနဲ့ဒီပုံသားကြီးကိုတော့ငါတရားရည်အမြိုက်စိတ်တည်း၍ကာမဂုဏ်တွေပဲပြီးတော့ပထမဇန်ရောက်ပြီးတော့ချမ်းသာနေပုံလေးနဲ့နိုင်ရှင်ပြတရားလူတရားမြတ်တွေကိုလည်းရသွားမယ်ကာမဂုဏ်တွေပဲပြီးပထမဇန်ရောက်ပြီးတော့ချမ်းသာနေတဲ့ပုဂ္ဂိုလ်မှာသူတော်ကောင်းတွေဖြစ်ကုန်ကြမယ်သူ့မှာချမ်းသာအာယုံလေးနှလုံးသွင်းပြီးတော့တခါလဲသာမဏေရီဟူသောနေမှာစိတ်ချမ်းသာကိုယ်ဝချမ်းသာမြတ်သောလူ သူကမပြတ်ချမ်းပါလေဆိုတော့သာစိတ်ကလေးอ่ะအဲ့လိုထင်းလာပြီးတော့ဆုံးငံကြီးမပြတ်တခါလဲအစင်မပြတ်ချမ်းပါလေမနေပိုင်းကာလာပိုင်းစက္ကပိုင်းအဲပြတ်ချမ်းမရှိဘူးဒဇင်းလိုက်တိတခါချမ်းလာပဲတနာရီလောက်ဇံဝင်သားတနာရီလုံးလုံးချမ်းပါလေဆက်နေတာဒီကောင်းဆိုင်ကောင်းဘာမှဆင်းရဲဒုက္ခမရှိဘူး။နာရီ၊၃နာရီ၊၄နာရီ။အဲဒီလိုချင်းတနေ့လုံးတညလုံးနဲ့တူနေနေတယ်ဒါသိတယ်ကြတယ်။ဒီနေ့လည်းဖြစ်တယ်။ မြေရန်ချမ်းသာတယ်ခုနကာမဂုဏ်နဲ့ချမ်းသာနေတယ်ဆိုတာကချမ်းသာတယ်ဆိုတော့ဒီတဲ့စိတ်ညစ်စရာတွေလည်းကြားတဲ့ဝင်မှုပြောနိုင်ဘူးလို့သာပြီးတော့ကျောင်းရပါပါဆိုင်ကိုဝေမမှုတွေပြုံးမှာပါသမင်းစားတာဆိုတော့တခါလဲအဲလက်ဆေးရခင်ရတွေ့ရလောက်ကနေဥစ္စာတွေရှိပါတယ်ကျောင်းရပင်မပင်မမှုတွေရှိပါသေးတယ်ကိုယ်ထဲမှာစိတ်ထဲကလည်းကျောင်းရစိတ်ရတာတွေရှိပါတယ်ဆင်းရဲတွေကြားထဲမှာဝင်နေတယ်

အဲ့ဒီဇာစိတ်ရောက်နေရကနေကာမဂုဏ်အာယုန်ဒီစိတ်ကလေးများရောက်လာလို့ရှိရင်ဒီခါတယ်မနာနာကြီးသွားတယ်တဲ့အမနာခံခဲ့တဲ့သဘောဖြစ်သွားတယ်ကာမဂုဏ်အာယုန်ဒီစိတ်ကမရောက်ချင်မဲ့ဟာကိုမရောက်ချင်တဲ့ပုဂ္ဂိုလ်ကာမဂုဏ်အာယုန်ဒီစိတ်ရောက်သွားတယ်ပုဂ္ဂိုလ်တယောက်ကဒီပုဂ္ဂိုလ်တွေတော့ကာမဂုဏ်အာယုန်ဒီစိတ်ကူးနေရတာပြောနေတာပဲဒါပေမဲ့လို့ဇာချမ်းသာရနေတဲ့ပုဂ္ဂိုလ်ကတော့ကာမဂုဏ်အာယုန်လေးဝင်လာရင်ကိုတခါတည်းသွက်သွက်ခါသွားအောင်လို့ခံခဲ့သွားတာပဲ အဲ့ဒါကြီးရဲ့အဲ့ဒါခံစားရတဲ့ချမ်းသာနဲ့မခံစားရတဲ့ချမ်းသာဘယ်တော့กว่าလဲဆိုဘာမုံနေမှာခံစားနေကောင်းနေတဲ့ပုဂ္ဂိုလ်ဟာဇာချမ်းသာလေးရောက်နေတဲ့ပုဂ္ဂိုလ်ကိုနေကြည့်လိုက်တော့ဒီကာမုံချမ်းသာတွေကနှက်ကိုဆင်းရဲကြီးဖြစ်နေတာတဲ့ဘုနာဒုက္ခရောက်အဲ့ဒီပထမဇာချမ်းသာတဲ့ကဒုတိယဇာ ရနေတဲ့ပုဂ္ဂိုလ်ကဒုတိယဇာကပုံဝိချမ်းသာတာကိုပထမဇာစိတ်ကူးမြောက်ဝင်လာလို့ရှိရင်အဲ့ဒီမှာလည်းအကံကဲတာပဲတဲ့လူလည်းပဲကိုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုတရားထုတ်တာလေးနဲ့နိုင်ကျင်ကြည့်တယ်ပြီးမှာပါပဲတရားမှတ်ကောင်းနေတဲ့ဦးလေးမှာအပြင်းမဲ့စိတ်ကလေးထွက်သွားရင်သူညံ့မကြဘူးအကံကဲတဲ့သဘောရှိတယ်မခံတာတဲ့သဘောရှိတယ်အဲ့ဒါကိုပြောတယ် ဟာဘလို့ဟာလဲဆိုတာငါသိအောင်မေးစမ်းအောင်ဓာတိဇံရောက်သွားကြလို့ရှိရင်လည်းပဲဓာတိဇံဝင်စားနေတော့ပိုချမ်းသာနေတဲ့ဒုတိယဇံစိတ်မျိုးများဝင်လာလို့ရှိရင်ဆင်းတာပဲဘလို့ဇံရောက်နေတဲ့ပုဂ္ဂိုလ်ကပူပြီးချမ်းသာတယ်နော်ဓာတိဇံဓာတိဇံစိတ်ကူးမျိုးဝင်လာတဲ့အခါကျရင်ဒါလည်းမဆားသာအောင်လို့သူလည်းဆင်းရဲတယ်အာဂါဒနဲ့သာရဏဇံရောက်နေတဲ့ပုဂ္ဂိုလ်ကဒီသရုပ်ဇာမျိုး

ခုနနေဝပညာနာပညာဆိုမရှိသည့်စိတ်ကလေးဝင်လာတာကိုပဲသူဆင်းရဲနေတာပဲအဲ့ဒါကြောင့်မခါစားရတဲ့နိဗ္ဗာန်ချမ်းသာဟာချမ်းသာတယ်လို့သိရတယ်တဲ့ခံစားရတဲ့ချမ်းသာတွေဟာသူသူ့ဟာနဲ့သူတော့ကောင်းတာပေါ့လေသူတော့ဒီနေရာမရှိသေးတော့သူကောင်းတယ်လို့ဆိုတာအဲ့ဒီတော့ အဲ့ဒီချမ်းသာတွေကကမ္မထာတရားကမ္မထာကောင်းပါလေလွတ်အောင်ဟောတာဒါကြောင့်32ခုထာတာတွေဆိုတာတရားတွေမှာပါနေတာပဲဒါကြောင့်နိဗ္ဗာန်ချမ်းသာဆိုတာအမှန်ကောင်းတဲ့ဥစ္စာဒါပဲမဲ့လို့နိဗ္ဗာန်ချမ်းသာအကြောင်းမသိတဲ့ပုဂ္ဂိုလ်တွေကတော့တော်တော်ဆင်းရဲတယ်မကောင်းဘူးလို့ထင်ရတရားမြည်ပြီးမရှိဘူးအဲ့ဒါကြောင့်ကမ္မထာနဲ့ဆိုင်ကမ္မထာနဲ့နိဗ္ဗာန်ချမ်းသာနဲ့ဆန့်ကျင်ပဲဖြစ်တဲ့သံဃာဝဆင်းရဲတွေညှို့နာနေဆိုတာ ညီငွေကြရဲတဲ့ညီငွေပဲကောင်းတာပြီတဲ့အဲဒီညီငွေပဲကောင်းတဲ့စင်စင်ညီငွေပြကောင်းတဲ့တရားတွေစင်စင်ညီငွေကိုရပါပဲအခုတည်းရောဝမ်းမြဝမ်းသာမှုကတော့တရားမင်းကကြောက်တယ်မနလေးနဲ့တဲ့စကားတွေသိကောင်းတာကွာသူတရားသူတွေရသွားတယ်ဝမ်းမြဝမ်းသာပြရတယ်ဆိုတာတွေပဲစင်စင်ညီငွေပြကောင်းတဲ့ယုံနာနေတဲ့စပြီးတော့ညီငွေဝေရဖြစ် စင်စစ်တမဲ့กินသွားဖို့ရတဲ့ဒါမင်းအရင်ဆုံးကပူရအောင်မယ်ဒုနာစင်ရည်စင်စစ်ချုပ်ငင်းသွားဖို့ရတဲ့စင်ရမယ်ဆိုတာပြောပြမယ်ခိဗံကိုမျက်မှောက်ပြုဖို့ရတဲ့ဖြစ်ပါတယ်32ခုထာသာခံသိပြီးတာပေါ့သာသာပါတယ်မျိုးကိုရပြီးဝမ်းမြောက်တာကတော့ကောင်းဆုံးပါပဲဆိုပြီးဆောက်လို့ဆက်မပြတ်လိုက်ဆက်သွားကြရောမာအမွေအဲဒီလိုဝမ်းမြောက်ဝမ်းသာဖြစ်တာဘာအကြောင်းပြုပြီးတော့ဘာတွေများမျှော်မြင်လို့တော့ ကိမ္ပနာဇွန်ဒေဝနာမိန္ဒာအထဝတံပဋိစ္စဧဝရူပံဝေရပတိလာဘံသောမနာပတိလာဘံပတိဝေရေတိဒေဝနာဝေနာတို့ရှင်ပြီးသောတရားမင်းကိမ္ပနာအထဝတံဘေကဲ့သို့သောအကျိုးတို့ကို မ္ပတာမာနပိဿတွဲ၍မ္ပတာမာနမြင်မြင်ပြီးဖြစ်၍ဒီဝရူပိုင်သောသဘောရှိသောဝေရသီလာပံဝမ်းမြောက်မှုရာခြင်းကိုသောမနတာသီလာပံဝါသမှုရာခြင်းကိုပฏิသဝေရေတိခံစားရပါသနည်းဘယ်လိုကျိုးတွေမျောမြင်လို့ဘယ်လိုကျိုးတွေမျောတွေးပြီးတော့ဝမ်းမြောက်ဝမ်းသာပါသလဲ ဆိုလိုပါတယ်ဘုရုံမစကားတွေကတမျိုးပဲသူပြောတဲ့စကားနဲ့မတူဖြစ်ပြီးရှင်းနေတယ်ကိုယ်တွေပါနေတယ်ဖြစ်ဥပမာစကားနဲ့ပြောလို့ရှိရင်ဘယ်လိုအကျိုးတွေမျှော်ပြီးတော့ဝမ်းမြောက်ဝမ်းသာနေတာတော့ဒီလိုမရမှာသူကကြည်ကြည်ကြီးဖြစ်နေဟောသာခောပန်းနဲ့အထဝတိသမ္ပတ္တမာနဧဝရူပံဝေရသီလာပံဧဝရူပံပောမနတာသီလာပံတိတဝေရိဗန္ဒိနသောဗျာ ဖ၆ပါးကုန်သောအာသာဝတိကျိုးသူတို့ကိုသမ္ပတ္တမတော်မျှော်မြင်ပြီးဖြစ်၍ဟာကျွန်တော်ဒီဝါတို့တို့သဘောရှိသောဝေရသီလဝံဝမ်းမြောက်မှုရခြင်းကိုသောမနာသီလဝံဝမ်းသာမှုရခြင်းကိုပဋိသင်ဝေရင်းဤခံရရပါပြီရှင်ဗျာတဲ့အကျိုး၆ပါးကိုညှော်မြင်ပြီးတော့တဲ့ဝမ်းမြောက်ဝမ်းသာနေတာတဲ့အဲ့ဒီအကျိုး၆ပါးတွေဒီနေ့က ကောင်းခြင်းလေးတော့ဆင်းပြီးဖြစ်တော့ကောင်းခြင်းလေးဆိုလည်းမှာပဲဒီယောက်ျားလေသမားကိုပฏิဇာနာတိအကြအတိရှာတိတို့ရာတိတို့ရာတိနေလစ်သိလျောစွာနေလစ်သိလျောစွာအကြအတိအကြအတိတို့ရာတိတို့ရာတိနေလစ်သိလျောစွာနေလစ်သိလျောစွာအကြအတိ တရားအရှိလိုရာဖြစ်လိုရာဖြစ်နေလစ်သင့်လျောစွာလစ်သင့်လျောစွာတရားအရှိလိုရာဖြစ်နေလစ်သင့်လျောစွာတရားအရှိလိုရာဖြစ်နေလစ်သင့်လျောစွာတရားအရှိလိုရာဖြစ်နေလစ်သင့်လျောစွာ တရားသိဘဝသိလည်းရပါလို့တဲ့ဒါလည်းပဲအကျိုးတစ်ခုပဲအဲဒီကသုရိကြလို့ရှိရင်လည်းပဲလူပြည့်ဖြစ်ခြင်းရရှိရမယ်ဒါလည်းအကျိုးတစ်ခုမကြအသိလိုရာဖြစ်နေလေသိနေရတာအဲဒီပြရပြရရပါရောမှလည်းပဲသိနေရတဲ့နေချင်းပြင်မယ်နေသွားမယ်ဒီကင်းတော့နေချင်းပြင်နေနေသွားမယ်အဲဒါကလည်းအကျိုးတစ်ခု ဒုမေပုညံဒုမေပုညံတရားပြံတရားပြံနိဗ္ဗာန်ကနိဋ္ဌာနိဗ္ဗာန်ကနိဋ္ဌာဒုမေပုညံဒုမေပုညံတရားပြံတရားပြံနိဗ္ဗာန်ကနိဋ္ဌာနိဗ္ဗာန်ကနိဋ္ဌာ ဒုမေခိုညံဒုမေခိုညံယာပြံယာပြံနိဗ္ဗာန်ကနိဋ္ဌာနိဗ္ဗာန်ကနိဋ္ဌာဒုမေခိုညံယာပြံနိဗ္ဗာန်ကနိဋ္ဌာဒုမေခိုညံယာပြံနိဗ္ဗာန်ကနိဋ္ဌာဒုမေခိုညံတရားပြံ Thank you. နဲ့ဒုတိယမဲ့ဖို့သရိုင်းမဲ့ဖို့လည်းပဲရပါလိမ့်မယ်အဲ့ဒါလည်းကျိုးပြီးပြီးတော့လည်းအဲဒီကလူကြီးကနေပြီးတော့ပြန်ပြီးတော့သူ့တွေလာတဲ့အခါမှာလည်းနတ်ပြည်ရောက်တရားမင်းပြန်ကြည့်ရပါလိမ့်မယ်ဒုမဲ့ဖို့ညာတရားပြောင်းအဲဒီကတရားမင်းဖြစ်ကနေပြီးအနာဂါဖြစ်ပြီးအဲဒီကသူ့တွေသွားတဲ့အခါတော့သုရဝါဒဘုံနဲ့သင်တိုင်းတက်ပြီးသွားကြနောက်ဆုံးအကနိဋ္ဌဘုံရောက်ပြီးအဲဒီပြိဋိနိဗ္ဗာန်ဆံရပါလိမ့်မယ်နိဗ္ဗာန်ကနိဋ္ဌဘုံ အတူတူကလေးကိုကောင်းနေနေမှတ်မိရုံလေးတွေကအပြည့်စုံတော့မဟုတ်ဘူးကောင်းနေနေမှတ်မိရုံလို့ဒီလိုလုပ်တာအပြည့်စုံဆိုရင်တူတူလေးမျိုးဖြစ်သူမဲ့ကိုညာတရားပြန်နိဗ္ဗာန်ကနိဋ္ဌာအကျိုး6ပါးအကျိုး6ပါးမြညာညာညာညာတရားလွန်ဝမ်းသာတရားလွန်ဝမ်းသာအကျိုး6ပါးအကျိုး6ပါး God ဝန်တာတဲ့အကြောင်းလျှောက်ထားပါတယ်ဝန်တာလည်းကောင်းတယ်နာကောင်းတဲ့လူတွေသိနိုင်ကြပါကုန်အန်ဒီဗျာဒီဒေဝဒိဋ္ဌာမနာတာဒေဝဘုဒ္ဓတာမေတ္တောကုနာယာယုသာမေလာတံဧဝံဇာနာယိမာရိကာဒါပထမအကျိုးမြတ်စွာဘုရားကျောက်ခါရာလေးနဲ့ဘုရားဟောတဲ့ပိဋကတွေထဲမှာ ဂါရာတွေနဲ့လည်းရှိပါတယ်ပြောဆိုရင်ပြန်ဟန်ပြောတာတွေတချို့ဂါရာတွေကတော့ကိုနောက်ဆရာတွေရေးထားတာနဲ့တူပါတယ်ဇာနိပါတိမှာရှိတဲ့ဂါရာတွေကတော့ဒါတွေကတော့အရင်ဆုံးသိထားဖို့ကလူသေးတယ်ဘုရားဟောတော့ကဒီတိုင်းဟုတ်ချင်မှာဟုတ်ဘာလို့လဲဆိုတော့တောလူတောင်သားတွေသွားပြီးတော့ဒီတရားဟောမယ်ဆိုလို့ရှိရင်ဇာနိပါတဲ့ပါတဲ့ပုဂ္ဂိုလ်တွေအချို့ချို့ပုဂ္ဂိုလ်တွေက ဒီလိုကာရစီနေလောက်အောင်ရွေးချင်းမရှိဘူးကာရခွက်လောက်အောင်ရွေးချင်းမရှိဘူးပြီးတော့အဲ့ဒီဥစ္စာတွေကတော့ဘိုးတော်ကဒီလိုပြောတာဟုတ်ပုံမပေါ်ဘူးအဲနောက်မှမှတ်လို့သားလို့လွယ်အောင်လို့နောက်ဆရာတွေကကာရစီထားကူပါလေအခုတရားမင်းတော်ပုဂ္ဂိုလ်ကပြောတာကတော့ဘိုးတော်ကတရားမင်းကသူကိုယ်တိုင်ပြောတဲ့ဂါထာပဲ

ဟိုကခိုင်းကြတယ်။ညာရှိပုဂ္ဂိုလ်တွေ။ကိုလိုရတဲ့နေရာကိုယူပြီးရနိုင်အောင်ထိနိုင်အောင်။ညာနေတဲ့ကလည်းရှိတယ်လူတွေကလည်းရှိတချို့အမျိုးသမီးတွေကလည်းရှိတာပဲဟိုရှိခဲ့တုန်းကလည်းအခြေတင်ကြပြောနေရသလို။အဲသူတို့ရည်ချင်းရှိတဲ့ပုဂ္ဂိုလ်တွေပြောနိုင်ပါလား။ဟိုကြားမင်းကတော့အမှန်တရားဉာဏ်ကြီးတဲ့ပုဂ္ဂိုလ်ပဲ။ဒီလောက်ကကြားလင်္ကာတွေကတော့ဒါဖြစ်မှာပေါ့ဒါမထက်ပါဘူးကွာရမယ်ဥစ္စာပါ။ဒါကြောင့်ကိုယ်တော်ကလည်းဒါသာလေးတွေနဲ့မြတ်စွာဘုရားကိုကြောက်တယ်။ ဒီေဝအဋိဋ္ဌမနတာဒေဝဘုဒ္ဓတာမေတတော်ကုဏယာယုသာမေလာတံဧဝံသာနာယိမာရိတာမာရိတာရှင်ဖေယဤေဝဤရ၌ပင်လံဤေဝဤအိန္ဒသာလမီတော်လိုင်ကုန်၌ပင်လင်ဒါဒီပေါ်ပြလာတော့ဒိဋ္ဌမနတာ စီစဉ်ဇေဝဗုဒ္ဓသာသတောနသေဖြစ်လာ၍မေကျွန်တော်သည်ကုဏအာယုတဗံနဘဝတိအသက်ကိုလတံရပါသည်ရှင်ဖျားသေဝံဤသောဇာနာဟိပြီးတော်မူပါရှင်ဖျားအဲ့ဒါပထမဝါညုတ်စီရပဲသာသနာ့ဘာခါကာလတုန်းက မစလရွာမှာမကလူလင်ပြည့်ပြီးတော့ဒီနေ့ကပြောခဲ့ပါပြီ33ရောက်သောပုဂ္ဂိုလ်တွေနဲ့ဝေယဝိသကုသိုလ်တွေပြုလာလို့ကြားဖြစ်လာတယ်အဲဒီကဖြစ်လာတဲ့ကံရဲ့စွမ်းကြောင့်တရားဖြစ်လာတဲ့ကြားတဲ့ဟာကုန်းနေပြီတဲ့ဒီတရားနာတဲ့အချိန်မှာကုန်းတရားမနာခင်9ရက်လောက်ကတည်းကကုန်းနေတရားနာခင်9ရက်လောက်ကတည်းကကုန်းနေတော့ ပထမအစကပြောခဲ့တဲ့အတိုင်းပဲပုဗ္ဗနမိတ်တွေတွေ့တာကိုပါဏာပါနေညှိုးသွားတယ်နောက်ဝဇာတွေလည်းညှိုးဟောင်းနှောင်းသွားတယ်ငယ်ကိုမှလည်းပဲရုပ်စင်းတွေပူသွားတယ်တွေ့ရတဲ့ထွက်တယ်နာမည်လောကလည်းမပြောဘူးဆိုတဲ့ပုဗ္ဗနမိတ်တွေတွေ့ရတော့ဟောငါတော့ခွန်ရည်အတွင်းတော့နာတိအသုရရတော့မယ် ejb haiabihara ji aharazorosiar siari edebhalgchiụmaji ebe obodo နေပါသေးတယ်နတ်ချပါသေးတယ်ဣဒာရမေစီရတော့ပြင်တာပေါ်နေပြီးတော့ဘုရားဟောတဲ့ဣဒာမေစီရတော့ပြင်တာပါပဲအဲဒီနာစည်းစိတ်နေနောက်ဘုရားရှိတဲ့ပုဂ္ဂိုလ်တူကပေါ်လာပြီးတော့သူသုံးဆောင်ခါစားနေတဲ့နာဘုံနာနာနေအသုံးဆောင်နေနာသမီးဆွေရနေပါရညာရင်အကုန်လုံးတခါတည်းအပိုင်ရှိပြီးတော့ဒါမကြီးပြောက်လုံးနေမှာဟိုအဲ့ဒါတွေစဉ်းစားလိုက်ပြန်ကြမ်းတာဒီအိဒါတွေရှင်း

ကြံစီပြီးတော့တရားဒါနာပြီးတရားနာတာတရားနာတော့လည်းသူတယောက်တည်းနာတာမဟုတ်ဘူးအစကပြောခဲ့တဲ့အတိုင်းပဲဒီရင်ဒီရင်တရားဒါနာတော့မှမြတ်စွာဘုရားကအခုအတွေ့မခံဘူးသမာဘဝင်စားနေအဲဒီပြင်သွားလို့ရှိရင်လည်းငါတယောက်တည်းသွားလို့ရှိရင်ဘူးတွေ့မခံမဲနဲ့နေမှလေလားငါမှဒီကွာမှမဲ့ဖို့ရလိုက်တဲ့

သိစင်းရဲ့ဒုက္ခတွေဒေါမနတာတွေနှလုံးမသာမှုတွေတက်တာရမယ်လို့သူနှလုံးသွင်းဆင်ခြင်ပြီးတော့နတ်တွေကိုအများကြီးသူကနှိုးဆော်တာကနဲ့ဆိုဆရာဆရာကူသွားကြလို့ရဲဆိုပြီးတော့အဲသွားဖို့လာဖို့ပြင်းတာဘယ်တော့ကြာလဲမသိပါဘူးအဲ့ဒီခုနှစ်ရက်ဆိုတော့ဆရာတရားနားနေရင်နေစင်ပါပဲသူနတ်သူတွေသိကြတယ်ဆိုတော့အဲ့ဒီလာဖို့ရစဉ်ပြင်းစင်နေရတာကိုခုနှစ်ရက်လောက်ကြာနေပုံရ ကြာကြီးတယ်အမတ်တမဲဆိုတော့ဘုန်းကြီးများရဲ့ရှိတော်စဉ်းစားကြည့်နတ်ဆိုတော့သွားချင်းဒီမလဲသွားလိုက်ခဏလေးပဲအောင်တယ်ဟုတ်ကူမရဘူးနတ်တွေအများကြီးသူ့ကိုနေရတာပြောဆိုနေတဲ့အတိုင်းမင်းနေရတယ်တော်တော်ကြာဘူးများတယ်ဟုတ်အဲ့ဒါမျိုးရည်တွေကမျက်လုံးထဲဝင်ရသော်ပြားလေးငါမှတရားနာနေရင် မမြဝဲရတဲ့ဝေဒနာတွေမြဝဲရတဲ့ဝေဒနာတွေဟောပြီးတော့နေရဥပ္ပခဝေဒနာဟောပြီးတော့နေတဲ့ခိုက်တာမှာနှလုံးသွင်းပြီးတော့သောတာပတိမေဖို့ရောက်အဲဒီမှာသူတွေတွေကြာတော့တခြင်းပဲပြန်ပြီးတော့တရားပြန်ဖြစ်တော့ဒါကိုဆိုတော့တရားပြန်ဖြစ်တော့နောင်ပထမကသာဝေနနာဘက်ကနှစ်ပေါင်း လူကြီးကလူကြီးကရည်သွင်းတယ်ဆိုလို့ရှိရင်နှစ်ပေါင်း30နှစ်နဲ့6တန်းရှိတယ်လို့ဆိုတယ်။ဒါကလည်းနောက်ထပ်လည်းပဲနှစ်ပေါင်း30နှစ်နဲ့6တန်းပဲရှိသွားမှာပဲ။ဆွမ်းနာအောင်တော့စောင့်မနေဘူးတကားဘောကနေ။ဒါတော့ပယ်လေးပါလည်းဘယ်တော့မှမကြနိုင်တော့ဘူး။ပြန်လာတော့။အဲဒီတော့ဆွမ်းသာကြကြီးဘောသူကမနာထဝတရားကြီးကြတော့။နာပါရဲ့တော့ကိုယ်လေးကမာရိတာရှင်ပြာဣရေဝဤနသလာမိသောလိုင်းကိုတွင်၌ပင်နေ မေကျွန်ုပ်သီဒိဋ္ဌာမနာသာဆရာနာလေပြည်စဉ်ပင်လည်းဒေဝဘုဒ္ဓသာကတော်နာတိဖြစ်လာ၍မေကျွန်ုပ်သည်ပုဏ္ဏအာယုတဖန်နတ်ဘက်ကိုလာရရပါလိရှင်ဗျာမာရိတာရှင်ဗျာဧဝံဤတော်ဇာနာဤပြီးတော်မူပါရှင်ဗျာဒါဝမ်းမြောက်စရာတစ်ခုပဲတဲ့ဒါအကြောင်းပြုပြီးတော့ဝမ်းမြောက်ပါတယ် ဒီတစ်ခုတည်းနဲ့ဝမ်းမြောက်ကြကောင်းတာပါပြီနောက်ကိုကောင်းနေပါပြီအဲဒါကြောင့်လည်းဝမ်းမြောက်ပါတယ်တဲ့နောက်ဒုတိယကတော့ဒါသမုဒ္ဒံဘာရောဆိုတော့တရားအပြည့်ကိုတရားအပြည့်ဖြစ်ပြီးဆိုရမှာတရားအပြည့်လူရာဖြစ် သုတာံဇီဝိယာကာယအာယုံဟိတဝနာအာယုံဟိတဝအာမနုတံအာမုံလောကဗာမေတ္တာမိယထမေရမတိမနောသုတာံဇီဝိယာကာယအာယုံဟိတဝအာမနုတံဘောပေါက်ပါ

ယထာခြင်းရ၌ယထာခြင်းယထာခြင်းမျိုး၌မေကျွန်တော်ယင်မတော်စိတ်ရမတင်မွေးလျောဤတထထိုမျိုး၌အမုံလောမတွင်မဝေးသည်ဖြစ်၍ကဗံမိဝါ၌တည်တည်နေခြင်းသို့စိတ္တာမိရောက်ပါလိမ့်မည်ရှင်မယား အခုနတ်ဘဝသိဖြစ်လာတော့နောက်နတ်တစ်သက်လုံးနှစ်ပေါင်းလူကြီးလောကအရေးတွက်နေဆိုနှစ်ပေါင်း300နဲ့600ပေါင်းအပြည့်အတွက်နဲ့ဆိုတော့အနည်းတစ်ထောင်ပဲရှိပါတယ်အတုံးကြတယ်လို့တဲ့အဲနှစ်ပေါင်း300နဲ့600ပေါင်းနားနည်းနဲ့ဆိုရင်တစ်ထောင်ဒါရင်နားနည်းနဲ့နှစ်ပေါင်းလူကြီးအတွက်နဲ့300နဲ့600ပေါင်း ကြတဲ့အခါကျတော့ကိုနားသက်ဆွန့်ပြီးတော့နားဘဝကဆုရရပါလိမ့်မယ်။အဲဒီလိုဆုရတဲ့အခါကာလကျတော့လည်းလူပြည်လောကဖြစ်ရပါလိမ့်မယ်။လူပြည်လောကဖြစ်ပြန်တော့လည်းမိမိအလိုရှိရာဖြစ်ရပါလိမ့်မယ်။မင်းမျိုးရဲ့ကြိုက်လို့ရှင်မင်းမျိုးရဲ့ဖြစ်ပါလိမ့်မယ်။တရားထုတ်တဲ့ပုဂ္ဂိုလ်တွေတစ်သေးမျိုးရဲ့ကြိုက်လို့ရှင်လည်းတစ်သေးမျိုးရဲ့ဖြစ်ပါလိမ့်မယ်။အဲဒီလို ပညာရှိအမျိုးတွေလည်းကြိုက်လို့ရှိရင်ပညာရှိအမျိုးတွေလည်းဖြစ်ပါလိမ့်မယ်ပြောမှာပဲဇမနာဘုံနာပြောလို့ပဲတဲနေရမှာပညာရှိတွေပေါ်တယ်ရရမှာဇမနာကအိန္ဒိယမှာရှိတယ်ဒီနေရာတော့ပညာရှိတွေပဲရှိအဲ့ဒီပြရပါလိမ့်မယ်အဲ့ဒီကိုဖြစ်နေတဲ့နေရာမှာလူရှိရမှာဒီကကလာကြည့်ဦးမှာပေါ့သူဘယ်မျိုးတဲ့ဖြစ်ရင်ကောင်းမလဲဆိုကြည့်မှာပါ အဲဒါသိရပါလိမ့်မယ်ဒါလည်းရည်ရှိတယ်ကိုသိပညာသိရရင်သိရမှလည်းသိကြောက်ကြမကောင်းဘူးကြောက်ကြကောင်းနေတာသိပြီးဘာမှမသိတာခက်ကိုမသိချင်တဲ့နေရာတွေကြောက်ချင်မှအဲ့ဒါကြောက်ကြကောင်းတယ်သေပြီးကိုဖြစ်ကြရဖြစ်မယ်ဆိုတော့ဘာရေးကြည့်နေလူစားသိသွားတဲ့ကိစ္စမရှိဘူးအဲ့တော့သူလိုရှိရဖြစ်ရပါလိမ့်မယ်အဲ့ဒါကိုမျှော်လင့်ပြီးတော့လဲဝမ်းတော်ခြင်းတစ်ခုဖြစ်ပါတယ်ဒါမှမဟုတ် တရားအသိလိုရာကျွေဒါတော့အမတ်တမဲ့ဆိုတော့ကုလူတွေကစဉ်းစားလိုက်တယ်ဥမေတရားမင်းလူကြီးကသာသောတာပန်ပုဂ္ဂိုလ်ကြီးလူကြီးသားဖြစ်အခုလိုခစ်ခစ်ဆိုးတဲ့မှာဘယ်သာဖြစ်မလဲမသိဘူးလို့ပြောအောင်မကောင်းအောင်မလဲဝီးရည်ရဲ့သူကအခုလက်ပြန်လည်းမဟုတ်သေးဘူးဝီးရှိသေးတယ်သူကနောက်တစ်ခုက လူတို့ဤနှစ်အရေးအတွက်နဲ့နှစ်ပေါင်း3ကြိမ်နဲ့6သန်းဆိုတော့လည်းဒါမဟုတ်ဘူးအခုလူတို့ရဲ့အသက်ကလောကမှာပြောဆိုရှိတဲ့အတိုင်းအနှစ်တရားမှာတစ်နှစ်တစ်နှစ်လောက်လျော့လာတယ်လို့ဆိုကြပါတယ်ဆိုတာအခုလူတွေရဲ့အများအသက်ရှင်ဝင်နေကြည့်ရင်လည်းသူကဟုတ်ပုံပေါ်တယ်။တရားလက်တဲ့တော်ကာလတုန်းကနှစ်ပေါင်း နှစ်တရားသက်တမ်းအခုနှစ်တရားတိအောင်သက်ရှိတဲ့ပုဂ္ဂိုလ်ကနည်းနည်းရှိတော့အဲ90 80လောက်တော့ပဲရှိတော့တာကိုဥပဒနာပညာကိုအာမိပြနှစ်တရားတရားမှာပြောကြတယ်သက်တမ်းတစ်နှစ်တစ်နှစ်ညော့သွားတယ်လို့ဒီလိုပြောကြတယ်အဲ့ဒါဟုတ်ပြီဖြစ်ဖြစ်မဟုတ်ပြီဖြစ်ဖြစ်အဲ့ဒီဥစ္စာနဲ့ပဲတွေ့ရမှာပဲသိကျင်လည်းမူးမရှိဘူးသူကဖြစ်တိုင်းသောယုံနာနေမပြတ်တာဟောပြတဲ့အခါမှာ အဲ့ဒါနဲ့တွဲလိုက်လို့ရှိရင်အနှစ်ပေါင်း30နဲ့6သန်းဆိုတာဝေးကြည့်သေးတယ်အနည်းတရားမှာဒီနေ့ဒီနေ့ရော့သွားလို့ရှိရင်ဘုရားလက်ထက်ကနေပြီးအနည်းတရားဒီနေ့ဒီနေ့ရော့သွားလို့ရှိရင်အနှစ်ပေါင်း9000လောက်ကြာလို့ရှိရင်စေနိဒရောက်ပါတယ်ဒီပေါင်း9000လောက်အခုနှစ်ပေါင်း2500လောက်မှာအသက်80ကျော်80လောက်ရောက်တာ အဲနှစ်ပေါင်း9000လောက်ရှိတဲ့အခါကျတော့သူများပြောလို့သိလာတယ်မဟုတ်ဘူးကိုညာနဲ့မှသာဖတ်လို့လည်းသိရမှာအခုကနေကြည့်မယ်ဆိုလို့ရှိရင်တော့1500လောက်လည်းတော့9000မှ1500လောက်တော့6500လောက်ပေါ့6000ကျော်လောက်ပေါ့အနောက်နှစ်ပေါင်း6000ကျော်လောက်ကြာလို့ရှိရင်ဒါစေနိဒာရောက်ပါစေနိဒာကတော့တက်တူဆုံးစေနိဒာရောက်တဲ့အခါဘယ်နဲ့နေမလဲဆိုတော့သက္ကဝုတိတုံမှာဟောတာလေ တန်းရောက်တဲ့ခါကျတော့ကလေးတွေဆယ်နှစ်တန်းခုကလေးတွေဆယ်နှစ်ဆယ်နှစ်လောက်ရှိမှာပေါ့ဒါပေမဲ့ဟိုဟိုခါကျတော့ဆယ်နှစ်ဆိုရင်တော့အဖိုးကြီးဖြစ်ပြီးဆိုတော့ဆယ်နှစ်ဆယ်နှစ်ဆယ်လေးငါး၆နှစ်လည်းရှိတာရှိမှာပေါ့ဒီခုလည်းပဲအနည်းတရားရတော့80 90 80 80လောက်ဆိုရင်လည်း ဟိုတချို့တချို့ရတွေကခံကောင်းတဲ့လူတွေပါလူလည်းနဲ့မဟုတ်ပါဘူးအဲဒီရကလူတွေအကုန်လုံးလည်းမဟုတ်ပါဘူး။နေနေမှာရှိတရားကျော်150 60အသက်ရှိတာတွေလည်းရှိသေးတာပဲဆို။ဟိုကြတော့လည်းဒီလိုနေမှာပါစနေတာဆိုပေမဲ့လို့15နှစ်လောက်သက်ရှိတဲ့ပုဂ္ဂိုလ်နှစ်20လောက်သက်ရှိတဲ့ပြုံးမှာပါပဲသူက။အဲဒီစနေတာရောက်တဲ့အခါကာလကြဘယ်နဲ့ဖြစ်မလဲဆိုလို့ရှိရင်ဒါမမြဲဘူး။ဟိုကြပိတ်ကြသွားတာပဲဆိုတာ။ အဲ့လိုအနေစာတရားလည်းသိမယ်ကောင်းတဲ့ဥစ္စာတွေကအကုန်လုံးကွယ်ကုန်မယ်ကောင်းတဲ့အရာတွေစားကောင်းတော့ကွယ်တယ်များအခိုးတာတွေတောင်းနေပြီးတော့ဒီဟုတ်မှာလူတွေကမကောင်းပြီဆိုတော့သာကုန်တော့ွယ်ရရမယ်လို့မကောင်းမဲ့တဲ့ဖြစ်တာဒါကြောင့်မို့လဲသက်သားနေရဒူးဒူးလာတယ်ထိုင်မှများလာတယ်ညောင်းလာတဲ့အခါလူတွေသက်သားဖြစ်တဲ့အခါကာလကျတော့သာကုန်တော့ွယ်တွေကအသီးနှံတွေကစပြီးတော့ အစီဩဇာတွေလည်းရှိနေတော့အဲ့ဒီကောင်းတဲ့စာရတွေမှီပြီးတော့အသက်ရှင်တာဥဒုလည်းရှိပါတယ်ဥဒုကောင်းတဲ့ဥဒုတွေမှီပြီးတော့အသက်ရှင်ရဲ့ကောင်းတဲ့ဟာရတွေမှီပြီးကြတာအသက်ရှင်ရဲ့အဲမိဘကတည်းကဥဒုတွေ အဲအာဟာရတွေအကောင်းနေမိပြီးတော့ရုပ်ကောင်းရုပ်သန့်တွေဖြစ်တော့မိဘကမိပြီးဖြစ်လာတဲ့အဲဒီမူလရုပ်ကလည်းပဲကောင်းနေတယ်အဲ့ဒါတွေလက်ရှိတာတွေအဲဒီသဏ္ဍာန်တို့တဲ့ခါကာလကျတော့ဒီအကောင်းတွေကုန်ကွယ်သားမယ်ဘုံကွယ်သွားလိမ့်မယ်။ဘာတွေတော့ဆိုလို့ရှိရင်လူလည်းရကြတာကတော့အတိတ်ဒီပေါ်လိုက်ကြကြောက်တော့လိုက်အတိတ်ဒီပေါ်လိုက်တာပြီးနဝနိတာစီးပြီးပေါ်တဲ့သောဘစေရင်နဲ့ အသိအသိဖြစ်ပေါ်လာတဲ့နာယုတ်တွေပျောက်သွားတဲ့နာယုတ်တွေပိုင်းခြားပြီးဥဒိယဗျာညာဆိုတာလည်းပြီးလာပြီတဲ့အချိုးပေါ်တယ်ဆင်းတဲ့ပြီးတော့ဘင်္ဂညာဗျာညာဣဓမညာနေဗျာညာတွေဒါတွေလည်းပါမှာပါပဲကြားကြားရည်လည်းမဟုတ်ဘူးသူတို့ကညာမဲ့ညာညာဆွတ်ကနာညာဆိုတာခန္ဓာတန်ကျင်လေအာထုတ်သွားမယ်ဆိုလို့ရှိရင်အဲဒီဥစ္စာ မတရားဆိုမတရားကိုတရားဆိုတာဘယ်လိုလဲပြီးတော့ဆိုတာဘယ်လိုလောနာထားထားလည်းပဲဒီကရကာလာကြလူတွေကသိသွားဖို့ဆိုတာကတော့ဘယ်လိုသွားတော့ထားလည်းမချက်တတ်ကြဘူးနဲ့ပြီးပါတယ်လို့ဒါမလုံးတတ်ဘူးလို့ပြောတယ်အဲ့ဒါကိုယ်လေးမဲတယ်ထုံလုံးထွန်တန်နေနဲ့ထွန်သွားတယ်။ဆံမြတော်မှာထုံလုံးနေတဘိုးလုံးနေတဲ့မြတ်စွာဘုရား။လူသာဆိုတာဟာချင်းအကောင်းဆုံးပဲတဲ့ဆိုတော့ဒီကကလာဆံလည်းပဲအကောင်းမရှိတော့ဘူးတဲ့။ဘုရားမှာသာသာပြီးတော့နေတဲ့ ခါမျိုးတွေမရှိတော့ဘူးတဲ့ဒီဥစ္စာအရင်အကောင်းဆုံးပဲအဲ့ဒီဖြစ်နေမယ်တဲ့အလုံးစုံသောကုသလကာမဘာသာတရားတွေကွယ်သွားလိမ့်မယ်ကုသကာမဘာသာတရားတွေအာဟုသောတရားတွေအာဟုသလကာမဘာသာတရားတွေကတော့အမှန်တန်ဆုံးကားပါလိမ့်မယ်ကုသိုလ်ဆိုတဲ့နာမည်တော်မရှိတော့ဘူးလေကုသိုလ်ရဲ့ ဘာသာဖုတ်နေတယ်လို့အခုတော့မှကုသိုလ်တွေဆိုတာတည်းမပြောချင်ဘူးကုသိုလ်တည်းမသုံးတော့ဘူးကုသိုလ်တွေအကုသိုလ်တွေလည်းမရှိဘူးကောင်းကောင်းကျိုးစားအားထုတ်လို့အောင်မြင်သားမြောက်လာလို့ရှိရင်အဲ့ဒါအကောင်းတယ်လို့ပြောယူတာပဲဆိုတာကျုပ်ပုဂ္ဂိုလ်တွေကုသိုလ်ဆိုတာတွေအကုန်ကွယ်လိမ့်မယ်ကုသိုလ်ဆိုတဲ့ဝါဟာရတောင်မှပျောက်သွားလိမ့်မယ်အဲ့လိုမြတ်စွာဘုရားပြီးတော့တရားတရားနဲ့မျိုးစင်နဲ့တူတယ်ဆရာလက်ထက်တော်ခါကာလတုန်းကအမိကိုယူသေးတယ် အဲမိဝဖာဝကြည်တယ်လူကြီးတွေပါလေယူသေးတယ်အဲအတုမြတ်တွေပါလေယူသေးတယ်အဲဒီလိုပုဂ္ဂိုလ်တွေကိုရှင်းမကြတယ်တဲ့ပူဇော်ကြဘုရားရှင်တော်တယ်အဲမိဝဖာဝကြည်တယ်ဒီကြီးကူကြီးတွေပြီးတာတယ်ယူသေးတယ်အဲကိုင်းဆိုင်တယ်ကိုကောင်းသောကိုရင်တရားရှိတယ်လို့ဒီလိုရှင်းမကြတယ်တဏှာရောက်တဲ့ခါကျအဲ့ဒီလိုမဟုတ်ဘူး မိဘဘာကိုမကြည်တဲ့ပုဂ္ဂိုလ်တွေမှသူကရှင်းဖို့မှာဆိုတာကိုလို့ဆိုတာအဲမိဘတွေမပြုစုဘူးမယိုသေးဘူးအဲမိဘတွေမယိုမသေးလို့တဲ့ပြင်းမာတယ်ဒီလိုလူတွေညတဲ့ရှင်းဖို့ဆိုတာကိုဟာဒီလိုဆိုတော့တော်တယ်ပါသတိကောင်းတယ်အမေတော်ကရိုက်ဝင်တယ်တဲဝင်အဖေတော်မှသူရိုက်ဝင်တဲဝင်ဒီကအမနာသတိကောင်းတယ်ဒီလိုဆုံးရတာတွေရှိတယ်ဆိုပြီးဒီလိုရှင်းဖို့ရမှာဆိုတာကို ဒါလည်းဟုတ်လို့ဆရာရှိတယ်သူကခုနေကကလည်းတချို့နေရာကဒီလိုအတွေကိုသဘောကျတယ်မိဘလူကြီးသူကြီးတွေယူရမှမသိဘူးဆိုရင်အဲ့ဒါတွေသဘောကျတယ်အဲလိုမယူသေးအောင်လို့လည်းပဲတမင်တကာဝါဒတွေလည်းပြနေတယ်ခုကတော့ဒါကိုဘုရားဟောဒေသနာတွေနဲ့အညီလုပ်ရတာပဲလို့သူတို့လည်းတဲတော့ကြည့်တယ်ဆရာတော်မရှိဘူးဘုရားဟောတာကလည်းဒီလိုကြည့်တော့ဘူးရှင်းမဲ့ဥစ္စာတွေကိုဟောထားတယ်ဒါတွေက အမတန်ကိုဆရာဟောတဲ့ဒေသနာတွေနဲ့စဉ်းစားကြည့်လို့ရှိရင်ဖြစ်မဲ့ကြီးတွေကတော်တော်ကိုယုတ်တိရှိပါတယ်သင်ယုတ်တိရှိပါတယ်အဲဒီစေတနာရောက်တဲ့ခါကျတော့ရမို့ကုသိုလ်တရားတွေအကုန်လုံးကွယ်လိမ့်မယ်ဝယ်ပြီးတော့လူတွေဟာလည်းတုံးနဲ့တုံးနဲ့မေတ္တာတွေကြောင်းပြီးအာဃာတတရားရညိုးတရားတွေတုံးနဲ့တုံးနဲ့ဟာတခါတည်း အာဃာတတွေများလိမ့်မယ်။ဒါပါကဒေါသတွေဒုနဲ့ဒုနဲ့မုန်းစားခြင်းတွေများလိမ့်မယ်။ပြင်းမာခြင်းတွေဝရကစိတ်ကကလို့လည်းစိတ်ကြရတယ်။အမှန်တရားကိုဆက်တက်မှမှဖြစ်တယ်။ဘာနဲ့ကကြည့်လို့ဆိုလို့ရှိရင်ဥပမာပဲ။မုတ်ဆိုးနဲ့သားကောင်နဲ့တွေ့တယ်ဆိုမုတ်ဆိုးမှာသားကောင်ပေါ်မှာဒါပါကဒေါသတွေသားလို့လည်းစိတ်တွေဖြစ်တယ်လို့ပဲ။တော်တယ်မှာသမင်းတို့ယုံတို့စသည်ဖြင့်သွားပြီးတော့ ရှားပွေလိုက်လာတဲ့မိုးဆိုးကသားကောင်တွေ့လို့ရှိရင်လူသားဖို့ရပဲလို့ဘာမှတနာစိတ်တွေပါလေဘာမှမရှိပါဘူးချမ်းသာစိတ်လိုလည်းစိတ်မရှိဘူးဘာမှငြင်းညာလည်းစိတ်မရှိဘူးကိုယ်ချင်းစားတရားမရှိဘူးသားဖို့ရပဲသူစဉ်းစားတာအဲ့ဒါလိုပဲတဲ့အမိနဲ့သားတောင်မှတဲ့အချင်းချင်းတခါလဲဒီလိုကြပါလားဒေါသတွေများမယ်သားလို့တဲ့စိတ်တွေများလိမ့်မယ်

သူတို့လက်ထဲမှာဒီလောက်တဲ့လက်နဲ့ကောင်းနေလည်းပဲလေရလိမ့်မယ်လက်နဲ့ကောင်းနေအဲဒီလက်နဲ့ကောင်းနေတဲ့သူနဲ့သူနဲ့တခါလဲပါကြကြကြလို့ခွန်ရဲ့အတွင်းမှာဒီတွေတခါလဲပုံလောက်ကိုပြီးသွားလိမ့်မယ်လို့ဆိုတယ်လို့ဒါလည်းဟုတ်လို့ပြောတယ်ဘာလို့လဲသူကလက်နဲ့ကောင်းတာလေ အခုတောင်မှတခါလေဘုန်းကြီးလုံးချလိုက်ရင်လူတွေသိမ့်မောင်းများတာလေသိနေနာလို့ဆိုတာမကြောက်ကြပါဘူးအဲလိုဘောနီရဲ့အတွက်မှာဒုံနဲ့ဒုံနဲ့မာညာထဲကြလို့သိကုန်နေမယ်ဘယ်လိုပုံကိုယ်တွေကြာမလဲဆိုတော့ရုပ်ပုံကိုယ်တွေကတို့ကလည်းသူများကိုမငင်းစေခြင်းဘူးတို့လည်းသူများမငင်းစေပါနဲ့ဆိုပြီးတော့ တောတဲ့တောင်တဲ့ရှောင်ရှားပြီးတော့နေရလိမ့်မယ်တဲ့ဆိုရင်တော့ဒီလူတွေကတတ်တည်နေတဲ့လူတွေပါပဲဒီကြောက်ပြီးတော့ကြောင်းမှာပေါ့အညံ့သားတယ်တောကြီးတောင်ညသူတို့ကသင်္မြေသေးဦးသေးပြီးရရှာပြီးတော့ဒီခုနှစ်ရက်အတွင်းဘုဒ္ဓတော်တို့စားတော့ပြီးတော့ဘုံတော်လိုနေကြလိမ့်မယ်ကြောက်လို့ပေါ်လေဟိုမှာသားတာကြတာလည်းမြင်လဲကြောက်တာလည်းသူတော်တယ်ပါလေဆွတ်ပြေးပါလိမ့်မယ်အဲ့ဒီလိုလူတွေကြောင်ကြောင်ကြောင်ညညပြီးတော့သူတွေလေကြားနေမှာလေအဲခုနှစ်ကျော်လုံးတဲ့အခါကာလကျတော့ ဘာဘာညာညာမတွေ့ရတော့ဒီတော်တဲ့ကနေပြီးထွက်လာတဲ့အခါမှာအသက်ရှင်တဲ့လူတွေကမရှိဘူးသေးသေးပဲတွေ့ရောက်တော့တွေ့ဘူးအမှန်ကြားတယ်လို့ဆိုတယ်မတဝေးကြီးသွားမှဒီဥဒနာမြူဒနာစသည်သွားမှတခါလေလူတယောက်တယောက်တွေ့ကြောက်နေတောင်းနေတွေ့အဲ့ဒီလူတွေကလူကောင်းတွေပါကြားနေတဲ့လူတွေစတူကလူတို့တွေမဟုတ်ဘူးအဲ့တော့တယောက်နဲ့တယောက်နဲ့ကလည်းတွေ့ခဲ့တော့အဲ့ဒီတွေ့တဲ့အခါကလည်းတယောက်နဲ့တုံးတဲ့အခါလည်းအမှန်တဖြစ်ဖြစ်ကငယ်ရင်းရင်းနှီးနှီးတခါလည်း မေတ္တာတရားတွေပွားများကြနိုင်မယ်ပွားများပြီးတော့ကျန်တဲ့ပုဂ္ဂိုလ်တွေကတို့အဲမကောင်းမှုအကုသိုလ်တွေပွားများလို့မတော်မတင်တဲ့အမှုတွေပြုကြလို့သူမျိုးတွေအကုန်လုံးပြုံးပြီးကုန်ပြီအမေလည်းမရှိဘူးလည်းမရှိဘူးအဲဦးကြီးဦးလေးတွေလည်းမရှိဘူးဘိုးဘွားတွေလည်းမရှိတော့ဘူး အဲသူမျိုးသားချင်းတွေမရှိတော့ဘူးအခုတွေ့တဲ့ပုံကိုယ်တွေတောင်းကျင်တဲ့သူမျိုးတော်လာမယ်သစိမ့်တွေတောင်းနေတာဘာမှရှိရပြီးတဲ့ပြည်မဟုတ်ဘူးကိုယ်တည်းရဲ့ကျိုးနဲ့လူတွေလည်းမရှိတော့ဘူးအကုန်လုံးပြည့်ပြောင်းပြေးကုန်ကြပြီပြီးတော့တို့ကုသိုလ်ကောင်းမှုတွေပြုကြအောင်ဆိုရဲဘယ်လိုဟာပြုရင်ကောင်းမလို့ဆိုတော့သူတို့လောလောဆယ်ပြုလာတာဒုနဲ့ဒုနဲ့အဲဇာဘာရဒေါသတွေများပြီးတော့သတ္တကျတာတွေကစပြီးတော့မကောင်းမှုတွေ့တာကိုကောင်းပြီးတော့ဒါမကောင်းဘူးဒီဥစ္စာချောင်ရပြီမတတ်ကြမဆက်ကြဘူး

တဏိတန်ကမိဘတွေအသားသမီးတွေဟာအနည်းနဲ့ဆယ်အသက်ရှိလိမ့်မယ်လို့ပြောတာ။ဖြည်းဖြည်းချင်းတက်မှလည်းသူပါရဲ့။စေတနာချုံးနေတာလည်းသူပါ။ဖြည်းဖြည်းချင်းတက်တယ်လို့ရှိရင် ကြာကြီးဖြစ်နေတယ်။အဲဇနီးလားကတဖြည်းဖြည်းနဲ့၁၇နှစ်ပြေလာ၁၂နှစ်ကျော်တယ်ဒီပြေပေါင်းဖြစ်ပါလိမ့်မယ်။ဟုတ်လို့ဆိုတော့ဆိုရတုံးကလည်းဒီလိုဆိုတာဖြည်းဖြည်းချင်းပါပဲ။သို့တော့ဒေသနာမှာတော့ကိုဒီလိုပဲတဝက်တဝက်လျှော့လျှော့ပြီးတော့ပြတာတယ်။ နေ့တစ်ထောင်တန်းကနေပြီးတော့သာသမီတွေဟာနေ့900တန်းဖြစ်လာလိမ့်မယ်ဒီလိုပြတာပါဒါပေမဲ့လို့မိဘကအနှစ်တစ်ထောင်တက်ရှင်ပြီးသာသမီကအနှစ်တရားပြီးနေ့900ဒီလိုတော့မဟုတ်ဘူးဖြည်းဖြည်းချင်းပြောအနှစ်တရားတန်းကနေပြီးတော့နေ့90လူဒေသနာအပြင်ပြရမှာ90မဟုတ်10နှစ်ကိုပြလိုက်တယ်ကွာဒါပေမဲ့လို့အနှစ်တရားရှိတဲ့အသက်ရှင်တဲ့မိဘကနေပြီးသာသမီတွေ10နှစ်ဖြစ်တာဒီလိုတော့မဟုတ်ဘူးဖြည်းဖြည်းချင်းပြောတာအဲဒီမှာလည်း တက်ရမှာလည်းဒီလိုနေမှာပါပဲသို့တော်လည်းအများကတော့တက်ကကြတော့ကိုထဝက်ထဝက်တက်တဲ့ဆိုပြီးတော့ဒီလိုကြတယ်မဟုတ်ပါဘူးဒီဒေသနာမှာတက်ကဝတိသုံးမှာသုတ်ဆောင်မှာလည်းတဝက်တဝက်ဆုံးကြပါတယ်တက်တဲ့နေရာမှာလည်းဒီလိုပဲအဲတဆတဆတက်တယ်ပြီးတော့ကြောက်ပါတယ်ဇနေတန်းရှိတဲ့မိဘတွေရဲ့သားသမီးတွေကအနည်းနဲ့ဆယ်တက်ရှိနေတယ်ဒါလည်းဘုန်းကြီးဘုန်းကြီးတဘောကြတယ်ဒီလိုပဲစီးစီးချင်းစီမှာလည်းတဘောကြတယ်ဘုန်းကြီးလည်း ဆုံးတယ်အဲဒီလိုပဲအနှစ်တရားမှတစ်နှစ်နှစ်အဲနှစ်တစ်ထောင်မှဆယ်နှစ်ဒီလိုတိုးလိုက်မယ်တော့ဒီလိုထင်တယ်အဲဒီလိုပဲဒီလိုမှာ20ရန်ကမိဘတွေကမိုးလေတဲ့သာသမီတွေကနှစ်40တက်ရှိလိမ့်မယ်လို့ပြောတယ်ဒီမှာလည်းဒီလိုပဲဒီနှစ်ရှိချင်းတိုးမှာပဲနောက်က20ဆိုတော့အနှစ်ပေါင်း2000ကျော်မှပဲဒီလိုရောက်မှာပဲ အဲဒီလိုပြောရမှာအဲဒီလိုပြောလိုက်လို့ရှိရင်အခုပြောတဲ့တရားမင်းကအခုတရားလက်ထက်ကတရားအသိကလေးကိုတရားငယ်လေးရှိတာနှစ်ပေါင်းနှစ်30နဲ့6ပြည်36ပြည်အဲ36ပြည်မှာအခုနှစ်ပေါင်း2000 2000ကျော်လောက်ယော်သေးတာပဲ နောက်တော့နှစ်ပေါင်း9000ဆိုပါတော့အဲဒီကနေ9000ကျော်လိုက်တော့အဖြေဆောင်သွားနေတဲ့ပါတဲ့36ကလေးမှာ9000ဆိုတော့ဘာမှသိမျိုးလေးပါဘူး6ကလေး6ကလေးလောက်ပဲရှင်းတာပဲ9000ဘာမှမမျိုးလေးမှာကလေးနဲ့ကြတော့နာနာမကြည့်ပါဘူးအဲဒီတော့အဲဒီစနေသားကနေပြီးတစ်ဖြည်းဖြည်းတက်သွားမယ်ဆိုလို့ရှိရင်ဒီလိုပဲနှစ်တရာတစ်နှစ်တစ်နှစ်ဒီလိုတက်သွားမယ်ဆိုရင်ဒီပလာရတာလည်းမြည်ကြည့် လုပ်တဲ့အခါမှာတက်ကာဘူးကြီး30ဒီပေါင်း36ကလေးလောက်ဟာလူတွေရဲ့တက်တာဘယ်လောက်ရှိနေမလဲဆိုပြီးရင်ကဏ္ဍနဲ့တွေ့ထားတယ်ပါးစပ်နဲ့ပြောတော့ဖြစ်မှတ်မိမှာမဟုတ်ဘူးဆိုတာလူတွေရဲ့တက်တာဟာအနည်းဆုံးမကောင်းတဲ့ဒုစရိုက်တွေမပြုလုပ်ဖို့ပါပဲဟောဟောဒုစရိုက်တွေမပြုလုပ်ဖို့ဆိုတာတော့3သိန်း3သိန်း6000လောက်ရှိပါတယ်3သိန်း6000လောက် လူတွေရဲ့သက်တမ်း3600လောက်ကြာမှာဒီကြားကသူကသက်တမ်းကုန်ပါအဲဒီကြာမှာကြားနတ်ပြည်ရစုတွေမှာဘူဘုံကြီးဝင်တဲ့သက်တမ်းတွေပြောတာတခြားကြောင့်မဟုတ်ဘူးကြားမင်းကဒီဒီလောက်မကောင်းတဲ့ခကြီးတဲ့လူလာဖြစ်မယ်ဆိုဘယ်နဲ့ဘယ်ဖြစ်မလဲဘယ်နိုင်ငံဖြစ်မလဲစဉ်းစားလို့လို့ပြောနေတာဒုစဒုစအဲဒီကြတော့အခုဝါဒတွေလည်းရှိမှမဟုတ်တော့ခုလူတွေခုလူတွေမဟုတ်တော့ဘူးဒုစလူကောင်းတွေဖြစ်ကုန်ပြီတဲ့သက်တမ်းရှိကုန်ပြီ ဘယ်သားရှိကုန်ပြီဆယ်တန်းကနေပြည့်တဲ့အဖြစ်ပေါင်းအဲ3သိန်း6000လောက်အသက်ရှိတဲ့ခေတ်ကာလကြာမှာဒါအ ਨੇ ဆုံးအ ਨੇ ဆုံးဒီတဲ့လည်းပဲရှိချင်းရှိမှာပေါ့လေဒါဘုန်းကြီးကအ ਨੇ ဆုံးကိုတွက်ထားပါတယ်အဲလူတွေရဲ့အသက်တန်3သိန်း6000 6000လောက်အသက်ရှိတဲ့ခါကျမှလူပြည်တာဖြစ်မှာအဝေးရှိတယ်ပြောသူကသားမရမဖြစ်ပါဘူးအဲ့ဒီကြတော့လူတွေကကောင်းနေပါပဲပါဠိဘာသာဒိဏ္ဍုကြိုက်ကြပါလေဒီဆောင်လို့ကောင်းနေပါလူကောင်းနေပါပဲ အဲဒီလူကောင်းတွေထဲမှာလာပြီးသောတာပန်ကဖြစ်မှာပြီးတော့အခုလည်းရှိကြည့်တဲ့ဘယ်သွားပြီးတော့သောတာပန်ဖြစ်တော့ဘယ်နေမလဲဘယ်နေမလဲဘာစဉ်းစားကြမလို့လို့သာအဲတော့သာပြီးတော့ဒီပေါ်တော့ကြာအစ်စ်

တွေ့ဝေခြင်းမရှိပဲနဲ့သူရတဲ့အခါမှာလည်းမတွေ့ဝေဘူးရောဝေဒနာတွေဖြစ်စည်းပြီးတော့နေလို့ဒုက္ခတွေအများကြီးခံနေရပဲမယ်လို့သူကတတိနဲ့သူ့ဟာနဲ့သူတော့တတိရှိနေတာမပြောနိုင်လို့မပြောတာတော့ရှိရင်လည်းရှိမှာပေါ့သူ့ဟာသူတော့တတိရှိတတိကောင်းမတွေ့ဝေပဲနဲ့သိမယ်မတွေ့မူပဲနဲ့သိပြီးတော့အဲ့ဒီဖြစ်ရဘဝမှာလည်းမတွေ့ဝေဘူးဟိုရောက်တဲ့အခါကာလကြတော့လည်းပဲရောက်ရရောက်ရမှာမတွေ့မူပဲနဲ့ မိဝမ်းထဲမှာနေရပြီအဲဒီကမွေးဖွားလာခါလေးလင်္ကာနဲ့ဘာသာပြန်လိုက်မယ်ဆိုရင်တော့ဝါဟံအမုံလာပညာတာဝိရဏသဒနေရတောညာယေနာဝိရိတ္တာမိသံဇာနောပတိပတောတတ္တိယိမာနေညာစွာပြာသွားကျွန်ုပ်သည်သွားသောအထိုကျွန်ုပ်သည် အမုံလာပညာသမတွေ့မွေသောဉာဏ်ပညာနဲ့ပြည့်စုံတော်မူသောရှင်တော်မြတ်ဘုရားကြီးဝါမတွေ့မွေသောပြဒနာရှိသောမြတ်စွာဘုရား၏သာသနေသာသနာတော်၌ဝိဟရဝိဟရံတော်နေပြီရှိတော်အဲဒီခါကလာလူပြည်လောကရောက်လာကိုပြောတဲ့လူတွေဆန်နေတာကနေပြီးတက်သွားတော့နှစ်ပေါင်း3000နဲ့6000လောက်ရှိတဲ့သက်တာလားအ ਨੇ ဆုံးတော့ပြည့်တယ်လည်းပဲများကျင်တယ်များမှာပါပဲ ပြောဝစီကံထဲဝဲထဲဝဲတက်သွားတဲ့နည်းနဲ့ဆိုရင်ဘယ်တော့မကပါဘူးအများကြီးရှိပါတယ်။ဘုရားထုတ်တဲ့နည်းနဲ့ပြောထားပါတယ်နည်းပဲ။ရှင်ပြောဝစီကံအဲဒါတော့တက်တန်းရှိတဲ့အခါမှာလူပြေရောက်ပြီးတော့လာတဲ့အခါကျတော့

ကြားတဲ့နဲ့အယူလူပေါ့လေဒီနေ့ပေါင်း3ကြိမ်6သားမယ်ကြာပြီအများကြီးပဲ3ကြိမ်6သားကြာမှာပေါ့မှာအဲ့ဒီညတာရုံနဲ့စားရမယ်အလွန်ကြုံမစားရဘူးအဲ့ဒီခါကာလမြတ်စွာဘုရားဤသာသနာမှာနေတယ်ဆိုတာအခုလိုဘုရားသာသနာတွေဟောပြောနေလို့မဟုတ်ဘူးသူ့ဟာသူယာဂိတသာသနာမပြောက်လို့ဘူးသောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ကဘယ်တော့မှဒီသာသနာကမပြောက်ဘူးသိနေရကြတာသူကမပြောက်ဘူး ဒီဘောဓဖြစ်ပါလို့ရှိရင်နောက်ဘဝသေးပြီးဘယ်မှာဖြစ်ဖြစ်ဘုရားသာသနာပဲဘုရားသာသနာဒီကောတော့ဘုရားသာသနာမပြောက်ဘူးမပြည့်ဘူးနာကြည်ရောက်နေလည်းပဲဘောတော်ကဘုရားကြီးတတိပဲဘောတော်ကဘုရားသာသနာဓမ္မကြည်ရောက်နေလည်းပဲဘောတော်ကဘုရားကြီးတတိဘောတော်ကဘုရားသာသနာအချိန်ကမြတ်စွာဘုရားဓမ္မကြည်ကဲ ။ဟောဒီတွေ့တာတဲ့ခါကကြတော့ကာလကြတော့ဇမာတွေကလာကြ။ပန်ရှင်းမြတ်တာ။သင်ဘောတော့မှာရှိကဝိပဒိရှိတဲ့အရဟံစာရှိတဲ့ကိုးပါးသောဂုဏပြည့်စုံမှုနဲ့သမ္မာသမ္ဗုဒ္ဓမြတ်စွာဘုရားဖွင့်ခဲ့တယ်။အဲဒီတုန်းကကျွန်ုပ်တို့ကအဲဒီမြတ်စွာဘုရားရဲ့သာသနာမှာတရားကျင့်သုံးပြီးတော့အခုဒီမှာပြောင်းလာ ပြီးတော့ကျွန်တော်တို့သစုဆိုပြီးတော့သူအများကြီးပေါ်တယ်ဒီဝိဒိညာသာပြလက်တက်ကဇမားတွေအများကြီးဒါကဒီကိညာသာပြလက်တက်ကဇမားတွေကတော့ဒီလိုပဲဝေဒဝုဖျားလက်တက်ကဇမားတွေရှိတယ်ဘဂုတံဖျားလက်တက်ကကောနာကုံဖျားလက်တက်ကကသဝဖျားလက်တက်ကအသီးသီးပဲသူတို့ဟိုမှာဇမားပြည်မှာအဲသူတို့မသူပြားတဲ့သူပဲဟိုမှာသူပြားတယ်ဖျားတယ်သူပြားတဲ့သူပြည့်ပြားတဲ့သူဟိုမှာ သို့တော်လည်းပဲအခုလူပြင်မှာတော့ကိုကိုင်းဒီကိုင်းကွဲတယ်လို့ညင်းတော်မနေကြပါဘူးဟိုမှာမညင်းဘူးသူ့သားတော့ဟိုမှာညင်းနေခဲ့တယ်သူ့သားဟိုဘုရားနဲ့တို့ဘုရားကပို့ကြည့်တယ်တကူကြည့်တယ်အာတို့ဘုရားကဟောတာဘာမှလည်းသွားညင်းနေခဲ့တယ်သူတော့မညင်းပါဘူးအားလုံးလည်းတို့တို့ကိုဘုရားနဲ့ကိုကိုဆရာနဲ့ကိုဘုရားတဆူရဲ့ပါဝကနဲ့ဘုရားတဆူရဲ့ပါဝကမရောဘူးသူကဒီလိုသူ့တောင်းတာရှိတယ် ဘောရဏစွာပြလက်ထဲမှာသောတာပန်ဖြစ်ပြီးတော့အရိမတိယပြလက်ထဲကျတော့မှတခါတည်းရဟန္တာဖြစ်မယ်လို့သူတောင်းတော့တာရှိတယ်။ဒါလည်းပါမန်ပုဂ္ဂိုလ်ကိုကျမ်းပြုဆရာကြီးတယ်။သူကသဘာဝမကြောက်ဒီလိုကမကောင်းကောင်းလို့ဆိုပြမဟုတ်ဘူးသူက။အဲဘောရဘုရားရဲ့တတိဆိုလို့ရှိရင်အရိမတိယဘုရားတတိမသိနိုင်ဘူးသူကဘောရဘုရားတတိကဘောရဘုရားတတိကဲဒီဘောရဘုရားသာပြားဤသာသနာမှာသောတာပန်မရှိသေးဘူးဆိုရင်တော့အဲ့ဒီကြရင်တော့ဟုတ်တယ်လို့တော့ဖြစ်နိုင်တယ်။ ဘုရားဘုရားကြီးလက်ထက်မှာသောတာပန်ဖြစ်ပြီးပြီဆိုလို့ရှိရင်အရိမိတရားဘုရားလက်ထက်မှာသဒ္ဒါကအနာဂါနိအဲ့ဒီလိုဖြစ်နေတယ်မပြောဆိုခဲ့နဲ့ဒါလေးစောင့်ကြည့်နေလိုက်ရင်သူကလည်းသူသွားတာပဲသူတရားနဲ့လည်းသူသွားသူဆရာနဲ့သူသွားတယ်သူသားမဆိုနေချင်း

အဲတရားတွေဘာတွေနားနေတာတွေဘာတွေပြောတာမဟုတ်ဘူးမိမိရပြီးသားတရားလေးတွေဆက်ပြီးတော့ကျင့်နေတာအဲဒါဒီသာသနာနေနေတာပဲအခုဆိုပါတော့

ဟောမြတ်စွာဘုရားဤတရားတွေကိုဟောခါကာလမှာဟောတဲ့ပုဂ္ဂိုလ်ကရှိနိုင်ပါဘူးမရှိနိုင်ပါဘူး။လည်းသင်ကြားရှိနိုင်မယ်တော့မရှိနိုင်ဘူး။မရှိပေမဲ့လို့သူ့မှာတရားမဲမှာသောတာပန်ဖြစ်တာတော့သူတရားကမေ့တာမဟုတ်ဘူး။စာကြည့်တာကမျိုးမှမဟုတ်ပဲ။သူကတရားကိုယ်တိုင်ကိုယ်တဏှာရှိတဲ့ယုံနာနဲ့ရှုနေရတာကိုသူက အဲတော့ဒါကြောင့်မို့ဗန္တိမြတ်စွာဘုရားသွားသောဟန်ထိုးကျွန်းလို့ဒီအမုံလာတင်ရတာမတွေ့ဝေတော့ညာပညာနဲ့ပြည့်စုံတော်မူသောရှင်တော်မြတ်ပြရင်ဒီနည်းအမုံလာပင်ညတ်သာ မေခွန်ပြဒနာရာနဲ့ဒူရင်းရှိတော်မူသောညစွာဘုရား၏သာသနေဆုံးမသာသနာတော်၌ဝေရဝေရတော်နေရသည်ရှိတော်ဗမဇာနောဉာဏ်ပညာဆင်ခြင်နဲ့ပြည့်စုံသည်ဖြစ်ပရိသတ်တော်တပံမှတ်ရမှုသတိတရားနဲ့ပြည့်စုံသည်ဖြစ်၍ညာယေနာသိလျော်တော်နေခြင်းဖြင့်ဝိရိတာမိမိသွားရပါလိမ့်မည်ရှင်ဘုရား

သူတို့ဝိသုယဝိသုညစွာဘုရားရဲ့သာသနာမှာနေနေတာပဲကဘာလေးတောင်ပြည့်လို့ကျွန်တော်ကသာသနာပဲရှိတော့ဝိသုတိဘုရားသာသနာနေတာဒီကိဗျာလက်ထက်ကသာသနာအတူတူပဲအဲဝိသုဘုရားလက်ထက်ကဇမားလေးအတုသာသနာနဲ့နေတာပုဂ္ဂတာဘုရားလက်ထက်ကကောဏဘောဘုရားလက်ထက်ကကာသောဘုရားလက်ထက်ကဇမားဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာလည်းကာသောဘုရားသာသနာသူတို့နေနေတာပဲသူတို့ကမှ ကတ္တဝဆရာသာသနာကွယ်လို့ဘောရမရစွာပြတာပွင့်လို့ပြိဋိဘာသာပါမယ်ဒါပေမဲ့တတိသာသနာနဲ့သူနေနေကြတာအဲဒီတော့ဘုရားကြားထဲမှာလည်းရှိရရှိရဘဝမှာအခုလူပြေလောကသာဖြစ်တာကိုပြောတယ်နော်လူပြေလောကသူဖြစ်နေမျိုးရှင်တယ်ဒီမျိုးမျိုးဖြစ်တယ်ဒီမျိုးဖြစ်တယ်မြတ်ကြီးမျိုးမှာဖြစ်တယ်

မိမိတရားတွေကရှိနေတော့စိတ်ကောင်းနှလုံးကလည်းစိတ်ကလည်းကောင်းနေတယ်အဲရောက်ရောက်သူကြားမှာကြောက်ပြီးတော့ပြင်းလျော်တော့နေခြင်းပဲသီလစင်စင်ကြယ်ကြယ်နဲ့ပေါ့ဘုရားသက်ကိုသာချင်းမှကျင်းချောင်းလို့ဘုရားဥသာကိုချင်းမှကျင်းချောင်းလို့အဲကာမဂုဏ်လုံးနဲ့မပြည့်မလျော်သားမှုတွေပြုခြင်းမှကျင်းချောင်းလို့ ဒိဉ္ကြီးပြောဆိုခြင်းမှခြင်းချောင်းလို့ဒိဉ္ကြီးသောဆာခြင်းမှခြင်းချောင်းလို့သိကျင်လည်းပဲမကောင်းမှုအကုသိုလ်တွေများခြင်းချောင်းလို့သိလျော်သောနေခြင်းဖြင့်ဒီပါပါလိမ့်မယ်အဲဒီလိုနေရာမှာလည်းပဲကာမပီလမြတယ်မဟုတ်ဘဲနဲ့အတိတ်တော့တဖန်မှားရပတိပတိလေးတဲ့ဒီပတိလေးကလည်းမကြောက်ပါဘူး။သံသာတော့ဉာဏ်ပညာဆင်ញင်မှု မှန်တိုင်းကိုယ်တိုင်ညာနဲ့အမှန်တိုင်းသိမှုညာလေးကလည်းပဲဒါလေးကလည်းမပြောက်ပါဘူးအဲ့ဒါလေးသိကောင်းတယ်လို့ဆိုတာဘုရားတို့လို့သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ကအဲ့ဒီတတိလေးမကြောက်ဘူးဟာကြောက်လေကြောက်ကြောက်မတော်ဘူးဒီတရားထုတ်သွားဒီတိုင်းဒီတိုင်းနေမှတ်နေရတာသွားရင်လာရင်လည်းသူအမှတ်ကလေးသူ့ဟာသူပါနေတယ်မအားမလားလို့ဘုရားမထိုင်နိုင်မှုထားအောင်တော့သူကအကြောင်းအားလျော်စွာသူအမှတ်တတိတရားပါ

ဒီနေ့တော့ဇမနာပုံသားတွေပြင့်ပြီးတော့သူကပြင်းပြီးဒီကနေ့လောက်တာပေါ့လေပူဇော်ဝဲကြီးလောက်တာပေါ့ဆရာလေးဒီမှာပေါ့လေပုံသားဆရာကြီးဇမနာဆရာကြီးငါပြရဲ့သာသနာတော်ကဝိရိယကြီးပြဌာန်းအားထုတ်လို့ရှိရင်ဒီကချမ်းသာကိုရောက်သွားကြလို့ရှိရင်နောက်တစ်ခါမပြောတော့ပြောတာ ကြမ်းမဖြစ်တော့ဘူးလေသင်တို့ရဲ့လေတွေကနွားလာကြီးတွေကတော့အမေရိကန်ကကြလို့ရှိရင်လည်းကောင်းပါတယ်ဆိုပြီးတရားပုံသားတွေသမင်းကျွေးမယ်လို့ဒီနေ့ထပ်တာထပ်တာထွန်ရတယ်ဥသောမယ်လို့ဥသောမယ်လို့ပြင်းပြထန်ထန်နဲ့တခါတော့အဲ့ဒီနေ့ကသမင်းကျွေးနေတဲ့ခါကျတော့မင်းဘောရဝံကဆိုတဲ့နဲ့စပြီးတော့မင်းဘာမှမပြောနဲ့ကွာဒါလေးတော့ငါသိခံပါအောင်တောင်းပါအာနိယတနာအာနိယတနာသင်္သာရီကပြောတယ်။တခေါမပြန်လမ်းမကျိုးကိုတော့ဝဲသွားလေ။ တတိယလာရင်အကြောင်းအားလျော်ဆိုတာတတိယလာရင်တော့ပြောမှာပဲမပြောဘဲနေလို့ဖြစ်မှုတွေဖြစ်တာတော့သာရဇပုံနာတော့ဟုတ်ပါဘူးကွာတဲ့ဖြစ်ချင်းမင်းတခါကြီးပါကြီးတော့ပြေးထားလို့ရသေးတာပဲသေမနာကြီးတဲ့ဒီကပောက်ကြီးတော့ပြေးထားရရမင်းပါဇလက်နဲ့သိလောက်ရှိတာလေဘာလို့မပြေးထားမရအောင်လဲဒီနေ့တည်းရတော့သိခါမှာကွာတဲ့ပုံနာတွေရှင်းမှာငါဆရာပုံနာတွေရှင်းမှာမင်းဘောရဘုရားအကြောင်းနေလားရှင်းပြလိုက်လို့ရှိရင်ဒီပုံနာတွေကငါ့ဘောအရှင်ွဲကုန်မယ် ဆိုတော့အချက်လက်တွေများလာတာဒီအချက်လက်တွေယူရက်ထဲမှာပေါ်တယ်အတရားပူတရားရနိုင်အဲဒီပုံနာဟာဂေါရမဆရာကိုယ်ဝယ်နေတဲ့ယူရက်ပဲဆိုပြီးတော့ဒီတွေးတဲ့သမင်းတွေတို့မစားဘူးဆိုပြီးတော့ကြာဟိုကသပိတ်မောက်သွားမှာဆိုရင်တော့သဗ္ဗဒုက္ခဗမုစတိ အဲဒီလိုတောင်းမှတော့သတင်းဇာနီကပြောတယ်ဟိုဒါကတော့မတတ်နိုင်ဘူးတဲ့ပုံသားတွေနဲ့ကိုယ်ဆရာပုံသားတွေနဲ့ကိုယ်ကျင်နဲ့ကိုယ်မကိုယ်ကျင်နဲ့မတတ်နိုင်ဘူးတဲ့ဥစ္စာကတော့သတိရလာလို့ရှင်တော့ပြောရမှာသတင်းဇာနီကလည်းသူကတောင်းမှမှာပဲသောတာပန်အဲဒါနဲ့သူကအချင်းမေးဒီလိုပြောလို့ရှိရင်တော့ငါမေးပတ်ပါဒါကြီးနဲ့ပါလေတခါရှားရင်းသိမ်းတာပေါ့ အာသရှင်နဲ့သတ်ပြီးရင်လည်းပြရောပဲတဲ့ဥစ္စာတော့ပြောကြချင်းပြောရမှာပဲဆိုတော့နောက်တော့ထောက်လို့လည်းမရခေါ်လို့လည်းမရတာဒီကလည်းမင်းမင်းသဘောတိုင်းဆိုပြီးထားလိုက်ရတာနောက်တစ်နေ့ကျတော့ဘုနာတွေဘုနာဆရာတွေသမင်းကျွေးသမင်းကျွေးတဲ့အခါကလည်းနင်းစာရီကလည်းဘုရားကြည်ကြည်ကျွန်းသွားတဲ့သူကပြင်းလောက်ပါတယ်

သူ့အဝတ်အစားပေါ်လေသမင်းနေမှာပေါ့သူစားဒါဒီပေါ်မလားမသိပါဘူးသူကအိန္ဒိယဆိုတော့သူအဝတ်ကြီးကသူအချုပ်အချုပ်ပါပဲအဲ့ဒါနဲ့တခါတည်းကြီးပြီးတော့ခလုတ်တိုက်လဲပါရောတခါတည်းခလုတ်တိုက်လဲတော့တခါတည်းလဲတယ်ဆိုတော့ဒူရီပါရင်နာမှာပေါ့နာတော့ဒုက္ခဝေဒနာတွေဖြစ်လာဝေဒနာတွေသူကြိရတာမှတ်ရမှတ်ရလာတော့မြတ်စွာဘုရားကြိရကြိရလာတော့တခါတည်းထိုင်ပြီးတော့လက်ဥစီပြီးတော့ နမောတသဗ္ဗဂဝါဒောရဟတောသမ္မာသမ္ဗုဒ္ဓသာဆိုသူကြီးသိဖို့ရအောင်သူတို့ဟာသာဝရုသူကြီးသိဖို့တော့ဘုရားပြဟာတို့ဘာသာတော်သာတို့ပြမနာဝါဒအောင်မယ်ပဲဟုတ်မလဲပါသူတို့ဘောဓမဘုရားတကြီးပဲဒါတော့ဒီအယူပြပုဂ္ဂိုလ်အယူမယူတဲ့ပုဂ္ဂိုလ်ရဲ့ကျွေးတဲ့ထမင်းတို့မသားနိုင်ဘူးဆိုပြီးပုံသားတွေကတခါသတင်းပေါက်ပြီးထသွားကုန်တယ်အဲတော့အာရဒဘုံနာကသူ့ အဲတနင်္သာရီဘုံတင်းမကိုမာလိုက်မဲလိုက်လုပ်ပြင်မယ်လည်းဘာမှမတတ်နိုင်အဲဒီမှာခုပြောလို့တာကတော့ဘာလို့ဆိုတော့ဒုက္ခဝေဒနာလေးတွေ့တော့သတိရတာကိုတရားအထုတ်ထားတဲ့တရားတွေကသတိလေးပေါ်လာဒုက္ခဝေဒနာဖြစ်လို့ချင်းအမှတ်သတိလေးရောက်တရားလည်းသတိရတရားလည်းသတိရဆရာသမားလည်းသတိရဒီလိုအားလေးကသတိရကြအဲ့ဒါကြောင့်ဒီသတိလေးကမပြောက်ဘူးအဲဒါကြောင့်ပဋိသေတော်တခါမှတ်ရပြီးရှင်းနေရပါလိမ့်မယ် အမှတ်ရပြီးတော့အော်ဖြစ်ပြနေတဲ့ယုံနာတရားပါပဲလားအနိစ္စပဲဒုက္ခပဲအနတ္တပဲဆိုတဲ့သံသဉာဏ်လေးနဲ့လည်းပြည့်စုံပြီးနေရပါလိမ့်မယ်တဲ့သံသဇာနောမာသာကိုယ်တိုင်းပြီးတော့သံသဉာဏ်နဲ့ပြည့်စုံနေပြီညာယေနာသင်လျောသောနေခြင်းနဲ့ဝိရိတ္တာမိနေသွားရပါလိမ့်မည်အဲ့တော့မတ္တိလေးနဲ့ယုတ်တရားနာတရားအနိစ္စဒုက္ခအနတ္တသိတဲ့အပညာလေးနဲ့ ရှိရရှိရဘဝမှာနေသွားပါလိမ့်မယ်တဲ့ဒါအဝေးကြီးနော်နေသွားသုံးကလေး၆သန်းလောက်လူနေတယ်အဲ့ဒီတော့ကိုလူဖြစ်တာပြောတာလူကြီးလောကရောက်ပြီးတော့ဒါကဘုရားသာသနာကတော့မရှိဘူးဒီမှာသာဝစရနေပါတယ်မရှိဘူးဘုဗမာကြီးကထူထားတဲ့ကြောက်ပြားတွေနဲ့ကြည်ဦးမလားမရှိမလားအဲ့ဒါတော့မပြောတာဘူးဥစ္စာတွေကဘုရားဆိုတော့လည်းပြက်မယ်မဟုတ်ဘူးသူကြည့်နေလည်းကြည်ဦးမလားမြေကြီးတဲ့လူရှင်နဲ့မြုပ်ကုန်တယ်ပြီးတော့ဒါပဲလေဟိုမှာ သာသနာဓမ္မတွေတရားမင်းမှာကျင့်နေမှာပဲတဲ့ဒီလိုပဲသင်လျော်တော့ကျင့်ပြီးကျင့်ပြီးသွားရပါလိမ့်မယ်ခေတ်ကာလတွေကဘယ်လိုပဲဟောင်းဟောင်းဘယ်လိုဆွေးဆွေးဘယ်လိုခေတ်တွေပြောင်းပြောင်းမြတ်စွာဘုရားတရားကိုကျင့်နေတဲ့သင်လျော်တော့ကျင့်ခြင်းကတော့သူ့သာနာမှာမပြောင်းမလဲပဲနဲ့ အစဉ်တိုင်းလူကျင့်သွားပါလိမ့်မယ်အဲ့ဒါလေးတွေပြီးတော့မြင်မပြတဲ့တန်းဝန်တာပါလေဝန်တာပြသိကောင်းတယ်အခုဒီမှာတရားထုတ်တာတရားပြုနေတဲ့ပုဂ္ဂိုလ်တွေအတူတူပေါ့တရားမင်းမှာဝန်တာပြလိုပဲသူတရားရတယ်တရားပြည့်စုံတယ်တကယ်ပြည့်စုံလို့ရှိရင်ပေါ့လေမပြည့်စုံရင်တော့ပြောတာဘူးတကယ်ပြည့်စုံလို့ရှိရင်အတူတူဝန်တာပြကောင်းတာပဲမဟုတ်ဘူးလားနော်ကျွန်တော်ကောင်းတဲ့ဥစ္စာတွေ သွာဟံအာမုံလာပညာတာဝိဟာရံသာသနေရတောညာယေနာဝိရိတမိသံဃာနောပရိသတောဗန္တိညသာဗျာသွာသောဟံထိုကျွန်ုပ်သည်အာမုံလာပညာတာမတေမွေသောအညာပညာနှင့်ပြည့်စုံတော်မူသောရှင်တော်မြတ်ဘုရား၏တနည်းအာမုံလာပညာတာ မေခွန်ပြဒနာရာနဲ့တွေ့ခြင်းမရှိမှန်ကန်စွာဖြစ်ကြနိုင်သောမြတ်စွာဘုရား၏သာသနေသုံးမသာသနာတော်၌ဝိရံဝိရံတော်နေရသည်ရှိတော်ဗာနေရသည်ရှိ၍ဘာမဇာနောမဇာကိုယ်တိုင်သိသောတတိတံသံသင် မသာကိုယ်တိုင်းတည်သောသာဝတိညာနဲ့ပြည့်စုံသည်ဖြစ်၍ပရိသတ်တော်တပံမှတ်ရသောသတိနဲ့ပြည့်စုံသည်ဖြစ်ညာရင်သာသင်လျော်သောနေခြင်းဖြင့်ဝိရိတာမီနေပါပါလိမ့်မည်ရှင်ဗျာအဲ့ဒါအကြောင်းပြုပြီးတော့လည်းဝမ်းမြောက်ပါတယ်တဲ့သုံးခုရှိပါတယ်နော်ကဲဆိုလိုက်ကြအောင်ကြာအသေးကြာအသေးလိုရာတိကိုရာတိလေလစ်သင့်လျော်စွာလေလစ်သင့်လျော်စွာကြာအ ရာဖြစ်လိုရာဖြစ်လိုရာဖြစ်နေလစ်သင်လျော်စွာနေလစ်သင်လျော်စွာရာဖြစ်လိုရာဖြစ်နေလစ်သင်လျော်စွာရာဖြစ်လိုရာဖြစ်နေလစ်သင်လျော်စွာရာ သုံးခုပြီးပါတယ်နောက်သုံးခုပဲကျန်တော့တရားအတိထပ်ပြီးတော့ဖြူခဲ့ရတယ်ဒါကအကျိုးတော့ပါနောက်အဲ့ဒီတရားဘဝကအသစ်ဘဝကပေါ့လေနှစ်ပေါင်းဒီနှစ်နဲ့ဆိုလို့ရှိရင်နှစ်ပေါင်း3ကြိမ်နဲ့6သားဒီလောကအသက်သားနဲ့အဲ့ဒီခါကာလကြလို့ရှိရင်နှစ်ပေါင်း3သိန်းကျော်အနည်းဆုံး3သိန်းကျော်သက်ရှိတဲ့အသက်သားကြောင့်သူဒီလောကမှာလူလာဖြစ်လေ တချို့ကဟိုလက်ပြင်လည်းပဲဖြစ်နေတာအောင်းမေ့ပြီးတော့သူကပြောပြောနေတော့ညာမင်းလူကြီးတာချင်းဘယ်ညာဖြစ်မလဲမသိဘူးပြောကြအခုဆိုတော့သူအရှင်းလာနေပေါင်းလူရဲ့သက်တာနေပေါင်း3000ကျော်ကြတော့လူတွေအကောင်းကြီးတယ်ဟိုမှာဆိုတော့ဘယ်မှာပြည်ပြီဆိုတာသမ်းပါပါအဲ့တော့

အဲ့ဒါလည်းတဘွားလည်းဟုတ်ချင်မှာဟုတ်ဘုန်းကြီးတွေ့ကြည့်တော့တဘွားလည်းဟုတ်ပုံမပေါ်ဘွားတွေလူဘွားထက်ကထက်ကတော်တော်ပြရမှာနဲ့တူရဲ့နောင်နာကသူကလားတယ်နောင်နာမှသူသူ့စိတ်ကလေးရှိတယ်အဲသင်လျော်စွာသင်လျော်စွာကြီးတဲ့နေသွားပါလိမ့်မယ်တဲ့လူတွေတချို့တချို့ပုဂ္ဂိုလ်တွေကသီလပြည့်နေပေမဲ့လည်းသူမပြည့်ဘူးပေါ့လေ

ကောင်းနေတာလို့အယူကျမ်းနာတရားလေးကြံပြီးတော့သင်ញင်လိုက်နှလုံးသွင်းလိုက်ယူလိုက်မှားလိုက်ပြီးလိုက်ဆိုတာအကြနေတာပဲအဲ့ဒါသင်လျော်တဲ့နေခြင်းမြင်နေသွားပါလိမ့်မယ်အဲ့ဒါကြောင့်မို့အဝါမြောက်ရတယ်သုံးခုရှိပါတယ်နော်ညာယေနမေသရဒောသသံဘောဓိမေဝိတ္တိ ယာယနာမေသာဒောသသံဘောဓိစေဝိတတိပညာတာဝိရိတာမိသွေဝအန္တောဝိတတိမာရိတရှင်ဖယညာယနာသင်လျောသောနေခြင်းဖြင့်သရတော်ရှင်သုံးနေတိုင်းသောမေကျွန်တော်အတံဘောဓိကိုယ်တိုင်သိရသောအထက်မဲ့ညာသည်စေဝိတ္တိကေယိပညာအံ

သောတာပန်ပုဂ္ဂိုလ်မှာဖြစ်တဲ့ဗราဂာမိမဲ့အနာဂာမိမဲ့အရဟတမေညာတွေကိုသံဘောဓိခေါ်ပါတယ်။ဒါပေမဲ့ဒီမှာတော့သံဘောဓိကအရဟတမေတန်ရောက်လို့တော့ရှိသေးဘူးသူကဗราဂာမိမဲ့ကိုဆိုသေးတယ်ဗราဂာဖွင့်တယ်။ဒုတိယမဲ့သက်ကိုညာဗราဂာမိမဲ့ညာပြောတာတဲ့ဗราဂာဖြစ်နေတယ်။ကုနာကြီးကိုဟောပြတဲ့အခါမှာကုနာကြီးဗราဂာဖြစ်ပါလိမ့်မယ်။ပါရမီရင့်တန်လို့ဖြစ်တဲ့အတွက်ဉာဏ်တာအထက်မဲ့ဉာဏ်ကို သိခြင်းငါလိုရှိသည်ဖြစ်ဝိရိတာမိနေရပါလိမ့်မည်အဲ့ဒီတရားကမဖြစ်ခင်ကလည်းပဲတရားဖြစ်ဖို့ရာဒီလိုအထမညာဖြစ်ဖို့ရာလိုလားပြီးတော့ပဲနှလုံးသွင်းအားထုတ်နေမှာပဲအစင်သားတိုးတက်ဖို့ရာကိုတရားကဖြစ်ပြီးတော့လည်းအဲမဲ့ဖို့ရဖို့ရာဒီလိုပဲလိုရှိပြီးတော့သူစီပါမှာပါပဲဝိဝသောဧဝသောတရားညက်ဖို့ရာတော့ဝသည်ပင်လင်

ဘဝတွေတော်တော်များများဖြစ်နေတယ်လို့ပဲနှစ်ပေါင်းကလည်းပဲခုနပြောတဲ့အတိုင်းအဲဒီမှာအသက်သားက3သိန်းကျော်ရှိနေတော့ဘဝဆိုရင်နှစ်ပေါင်း3သိန်းကျော်အနည်းဆုံးနဘဝဆိုလို့ရှိရင်6သိန်းကျော်ခုနှစ်သိန်းနည်းဘူးသူကဒါတည်းလည်းရှိရှိလည်းရှိမှာပေါ့လေခင်ဗျာဒီလိုလည်းရှိမှဖြစ်မှာသူကနောက်ထပ်လည်းပြန်ပြီးကြားဖြစ်အောင်မနောနာစကားရှိတယ်စိတ်အောင်မအဲဒီတော့ဖြစ်ရဖြစ်ရ

နတ်ပြည်ဖြစ်ပါလိမ့်မယ်ဖြစ်တော့လည်းဥဒ္ဓမောညတ်သောနတ်တို့ပါဠိတော်တော့ဒီလောက်ပဲပါပါတယ်ဒါပေမဲ့လို့သက္ကတာကတော့နတ်ပြည်တဖန်ပြဖြစ်တာကိုတဖန်ဆိုတော့သူတာဝိနနာပြည်ဖြစ်ရတာဝိနနာပြည်ဆိုတော့လေဥဒ္ဓမောညတ်တဲ့နတ်ဆိုတော့တရားအများဆုံးလူရှိတာကိုဒါကြောင့်သက္ကတာဆရာကဥဒ္ဓမောဇေဝညတ်သောနတ်တရားပဲတရားပြဖြစ်နေတယ်ပြောတယ်ကြံပြီးတော့တရားမင်းဖြစ်အောင် အဲ့ဒီအကျိုးမြင်ပြီးတော့လည်းပဲမမြောက်ရပါနဲ့နောက်တစ်ခါလူကြီးကပြန်လာရင်လည်းနတ်ကြီးပြန်ပြီးပြန်ရင်းကြည့်ရမယ်အဲ့ဒါလေးအမှတ်တမဲ့တော့ပြောလို့ရှိရင်တော့သူသာလူလူကြီးကတကွာနှစ်ကွာလောက်ဖြစ်ပြီးတော့ပြန်လာမယ့်အနေမျိုးဘယ်လိုရှိပါလဲဒါပေမဲ့တရားစဉ်းစားကြည့်ရင်ဒီလိုမတိုက်ခဲနဲ့ဖြစ်ဘာလို့လဲတော့ဆိုတော့သူခု ကြာမင်းကသူ့အသက်တာတိုင်းနှစ်ပေါင်း300ရင်းနဲ့6သန်းဟောလူလောကမှာခုနပြောပြတဲ့နှစ်ပေါင်း3သိန်းကျော်အသက်တာရှိတဲ့အခါမှာလူပြည်လာပြီးတော့ဒီဖြစ်တော်မှာနတ်ပြည်တရားတယောက်ရှိရအောင်လေအပြစ်ဖြစ်လာတဲ့တရားရှိရမယ်သူလိုပဲတရားဖြစ်နိုင်တဲ့ကုသိုလ်ကံလို့ရှိလို့တရားဖြစ်နေတဲ့တရားရှိရအောင်အဲ့ဒီတရားကလည်းအနှစ်ပေါင်းသူလည်းပဲသုံးကြိမ်နဲ့၆သန်းအသက်ကြီးရမှာလူပြည်လောကလိုတကယ်ယောဂဝေဒနာဖြစ်ပြီးအသက်တူပြီးပြရမှာမဟုတ်ဘူးဟိုမှာတို့ကအသက်တန်းအတိုင်းနေရမှာ ရားပြည့်တဲ့ပုဂ္ဂိုလ်ကနတ်ပြည်မှာဟိုလူပြည်လိုယောဂဝေဒနာတွေဖြစ်ပြီးတာလည်းမဟုတ်ဘူး။ကံဒီဘုံကနေတဲ့ပုဂ္ဂိုလ်တွေတော့တူတူတူတူနေတာရှိပါတယ်။တရားပြည့်တဲ့ပုဂ္ဂိုလ်ကဘုံကနဲမှာမဟုတ်ဘူး။သူတို့ပဲနေပေါင်း30နဲ့6သာပဲရှိရ။ဒါတော့လူပြည်လောကကဒူလာဖြစ်တဲ့အချိန်ကနှစ်ပေါင်း3သိန်းကျော်ဆိုပါတော့ခုနကဘုံကြီးတွေ့တာ။3သိန်းကျော်3သန်းကျော်ထားခြင်းနဲ့ထားပါတော့ဟုတ်လား။ တဘဝနဲ့ဟိုမှာနတ်သက်က36သန်းမရှိသေးဘူး10ဝနဲ့လည်းမရှိသေးဘူးသူကအဲ့ဒီကြားမင်းရဲ့သက်တမ်းကုန်မှသူပြန်ပြီးတော့ဟိုရောက်မှသူကြားချင်းမှာဟိုကြားကြီးတယောက်ရှိနေဒီကကြားတစ်ခုတက်ရှိလို့မကြားနှစ်ခုတော့ဖြစ်လို့မရဘူးသူကတစ်ခုချင်းပြရမှာအဲ့ဒါသူပြန်ပြတဲ့အခါနားကျင်ကြားမင်းဖြစ်မယ်ဆိုလို့ရှိရင်သူကြားမင်း သူတွေလာတဲ့အခါမှာဒီရာရာတို့ကိုဆက်ခံတဲ့အဲ့ဒီဒုတိယတရားကသူတွေတဲ့အချိန်နှစ်ပေါင်းသုံးကလေးနဲ့၆တန်းကြာတဲ့အခါကျမှနတ်တွေပြန်ပြီးတော့တက်ရလိမ့်မယ်ဒီလိုမှကိုက်ဒါတော့လူပြေလာဖြစ်ပြီးတော့သဂရာကံဖြစ်ရာဖြစ်ပြီးတော့နတ်ပြည်ပြန်ရောက်တရားဖြစ်နေမယ်ဆိုတာလည်းပဲဒီဘဝနဲ့ဘဝဟုတ်ပုံမပေါ်ဘူးကဘဝတွေတော်တော်များပုံပေါ်တယ်တော်တော်များမှလည်းကိုက်ရ သက်တမ်းကလည်းပဲလူသက်တမ်းကလည်းတော်တော်ရှင်းနေလို့ဒီလိုကဟိုခုနဘဝဆိုတာကလေးကအဲဒီလိုကလည်းရှိတယ်ခုနဘဝဆိုတာလူပြည်နာပြည်ရောယူရမယ်လို့ဒါကြရာပြန်များပြောထားပါတယ်လူပြည်နာပြည်ရောယူရတယ်ခုနဘဝဆိုတာဘဝခုနှစ်ခုပဲလို့ဒီလိုပဲယူဆကြပါတယ်အဲ့ဒါလည်းပဲဒီတိုင်းဟုတ်ပုံမပေါ်ဘူးသူကဘာလို့လဲဆိုတော့ အနာဂံဖြစ်တဲ့ပုဂ္ဂိုလ်ဟာဧကံဘဝံသပိတဝါနာဂံမှာတဘဝပဲဖြစ်နိုင်တယ်တဘဝပဲရှိတယ်လို့ပြောတာပါသောတာပန်မှာခုနှစ်ဘဝသဂရာဂမှာနှစ်ဘဝနာဂမှာတဘဝဒီလိုပြောတာပါပါဠိကဒါလေးတွေကပါဠိကအဲ့တော့နာဂံတဘဝဆိုတော့နာဂံဖြစ်တဲ့ပုဂ္ဂိုလ်ဟာ

၄ဘဝသော၎င်း၅ဘဝသော၎င်းဖြစ်နိုင်တယ်တဲ့ဘာဖြစ်လို့ဧကံဘဝတစ်ခုသောဘဝလဲဘာလို့ဆိုတယ်လဲဒီလိုမေးမေးခွန်းထုတ်တယ်လို့မေးခွန်းထုတ်တာမူလတရားဆရာကဖြေတယ်ဒါကဧကံဘဝတစ်ဘဝခေါ်တာပဲဘာဖြစ်လို့တုံးဆိုသူဟာကဘဝမပြောင်းဘူးတဲ့သူ

သောတာပန်ခုနှစ်ဘဝတည်းလည်းဒီနည်းတည်းယူရမယ်တဲ့သူကညွှန်းလိုက်သေးတယ်သူကအဲ့ဒီလိုဆိုတော့အဲ့ဒီလိုဆိုတော့လူဘဝတဘဝဆိုတာပရိသေဘဝကိုပြောတာမဟုတ်ဘူးလူဘဝကြီးတဲ့ဆက်ဖြစ်နေလို့ရှိရင်ဒါတဘဝပဲအတိတ်ပဲရလူဘဝနေပြီးနတ်ဘဝပြောင်းသွားပြီဆိုရင်အဲ့ဒါနှစ်ဘဝဖြစ်တာနတ်ဘဝကြီးတဲ့ဆက်ဖြစ်နေကြလို့ရှိရင်လည်းဒါတဘဝပဲခေါ်တယ်

ဘွားပရိသေတဘွားလည်းတော့မဟုတ်ဘူးပေါ့လေလူပြည်မှာပဲဉာဏ်နာတိသိနေမှာသာနတ်ပြည်တစ်ခါမှကြားဘူးအဲ့ဒီလိုအဓိပ္ပာယ်ရှိပါတယ်အဲ့ဒါပတ္တခတုပရမသောတာပန်မှာတွေ့တယ်အဲ့ဒါဟာသိယုတ်တိရှိပါတယ်ဘာလို့လဲတော့ဆိုတော့ကာသောနဲ့ဆိုရဲလည်းတကသောတာပန်ဖြစ်ခဲ့တဲ့နတ်တွေနတ်တွေမှာရှိပါတယ်ဘုရုံးကသောတာပန်ပဲအခုလည်းကာမဝဇ္ဇရဏပြည်မှာရှိနေတော့သောတာပန်ရင်လည်းရှိမယ်သောတာပန်ဖြစ်ဖို့ကများပါတယ် ရာဂံဖြစ်တာလည်းရှိရင်ရှိမှာပေါ့လေနာဂံတော့မဟုတ်သေးဘူးသူကအခုဘုရားလက်ထက်မှာလည်းသူရှိသေးတာအဲနတ်ပြည်အသက်နဲ့ကတော့ဟိုဘုရားတစ်ခုနဲ့ဒီဘုရားတစ်ခုကြားမှာအများကြီးပဲနတ်ပြည်ဆယ်တယ်လည်းမရဘူးအသက်ဘဝတရားလည်းမရဘူးလိုက်လို့မရဘူးအဝေးကြီးပဲအဲအသင်ချင်းနဲ့အများကြီးပဲနှစ်တယ်အဲဒါကြောင့်အဲ့ဒီဟာမျိုးဖြစ်ပါလိမ့်မယ်နောက်ဘဝတစ်ဆက်ကဆက်ကကြီးဖြစ်နေတော့တဘဝပဲဒီလိုဖြစ်ပါလိမ့်မယ်ဒါကြီးဆရာတော်ဘုရားကြီးကတော့သူကဒီလိုယူ

အဲ့ဒီနာသမီးတွေထောက်အဲဒီဟိုကတ်တော်နဲ့ဆိုရတဲ့တက်ကသောတာပန်ရှိခဲ့တဲ့နာသမီးတွေထောက်သပြီးတော့အဲအဲ့ဒီသူတို့ဟာဗေဒရှိနေတာတွေအထူးရှိနေတဲ့နတ်တွေပဲလူယူနေကြသူကတော့အဆုံးဖြတ်ပေးပါတယ်ဘုန်းကြီးကတော့အခုပြောတဲ့ဒီအနာဂါမတဘဝအနာဂါမတဘဝဆိုတဲ့ပါဠိကို ဒီကဆရာကတဘဝဆိုတာဟာပရိသေတွေဘဝပြောတာမဟုတ်ဘူးတဲ့အမျိုးတူတဘဝကိုပြောတာတဲ့အမျိုးတူဆိုရင်ချင်းဘယ်နှဘဝဖြစ်ဖြစ်တဘဝပဲယူရတယ်အဲဒီလိုပဲသရာကနှစ်ဘဝဆိုတဲ့အမျိုးတူတဘဝဆိုရင်ချင်းပရိသေတွေဘဝပြောတာမဟုတ်ဘူးတဲ့သောတာပန်လည်းပဲခုနှစ်ဘဝဆိုတာတည်းမှာတဘဝတဘဝကအမျိုးတူဘဝကိုဆိုရင်တဘဝပဲယူရတယ်ဒီသေးပဲယူလေးလို့ညွှန်းထားတယ်အဲဒီအတိုင်းဘုန်းကြီးကတော့သဘောကျတယ်အဲဒါနာကျင်မှာ သာသနာပြလက်ထက်ကနေသောတာပန်ဖြစ်ပြီးတော့ဒီခုဘောရောအပြလက်ထက်တောင်ရှိပြီးတော့နေရတာပြဒီလိုပဲဘဝတွေကြောင်းသွားတော့လဲနားချင်းတဲ့ဆက်ကဆက်ကပြင်းတော့တဘဝပဲယူရပါမယ်။ကဲရလူပြင်းတဲ့လူပြင်းဖြစ်ပြီးနားပြတခါကြံဖြစ်လို့ရှိရင်တော့ဒီနှစ်ဘဝသုံးဘဝဖြစ်နေမှာပေါ့လေ။ဒါပဲရှိတယ်။အဲလိုရှိပါတယ်။ဒါကြောင့်သူတရားမင်းကလည်းပဲသူ့သက်တမ်းရှိတဲ့အခါနှစ်ပေါင်း3ကရင်နဲ့6တန်းကြာတဲ့အခါလူတို့ရဲ့သက်တမ်းအပြင်3သိန်းကျော်ရှိတဲ့အသက်တမ်းမှလာပြီးလူဖြစ်။ လူဖြစ်ပြီးအဲဒီကသရဂံဖြစ်ငါဖြစ်ပြီးတော့နတ်ပြည်ပြန်သွားတဲ့ကံဗကြမင်းဖြစ်မယ်အဲဒီသူဗကြမင်းဖြစ်တဲ့အခါမှာခုနကသူမရှိတဲ့အခါမှာဆက်ပြီးတော့ခံတဲ့ဗကြကသူအသက်အသက်သားဖြစ်ပြီးစုရရမယ်မစုရပဲနဲ့ဆိုရင်မဗကြနှစ်ခုဖြစ်နေမှာသူကအဲဒီတော့အနှစ်ပေါင်းသုံးကလေးနဲ့၆သန်းလောက်ကြာတဲ့အခါကျမှပြန်ပြီးနတ်ပြည်ပြန်ရောက်မှာဝေးကြည့်ပါလေတဲ့သူအဲဒီလိုဖြစ်မယ်တဲ့သူပြောပါတယ်ဒါလေးတွေမှတ်သားဖို့ရပါပဲ။ ဘုန်းကြီးကစဉ်းစားတယ်ဆိုတာလေအဲဒီကကြာပြင်မှာအဲဒါရဏပြင်မှာကြာဖြစ်ပြီးတော့ဒီကနောက်ဘယ်သွားမလို့ဆိုတော့အဲဒီကကြာဖြစ်ရင်လည်းအဲဒီကနေပြီးတော့ခုနပြောတဲ့သံသနာပဋိသတော်ပဋိသတော်မှားရသည်ဖြစ်၍သံသနာကိုယ်တိုင်မှားစွာသည်တော့သံသညာနဲ့ပြည့်စုံသည်ဖြစ်၍ဝိရိတ္တမိနေရမယ်ဆိုတော့ဒီလိုနေသွားတော့ ပတိညာနေတဖြည်းဖြည်းချင်းကျဲပြီးတော့သဂရာကနေပြီးအနာဂါယဟနာဖြစ်လိမ့်မယ်အနာဂါဖြစ်လိမ့်မယ်ညာနာမယ်ဒီလိုအနာဂါဖြစ်တယ်အဲဒီအနာဂါဖြစ်ပြီးတော့တရားဘောအနာဂါဖြစ်ပြီဆိုရင်တော့ဟိုကာမောသရဏတိမှာနေလို့မဖြစ်ဘူးအနာဂါဖြစ်တော့ကာမရာဂမရှိတော့ဘူးပျော်လည်းမပျော်တော့နေလည်းမနေကျင်တော့နေလို့လည်းမဖြစ်တော့ဘူးအဲဒီကနေပြီးတော့တရားဘောကသုရိယာမှာဘူးတရားဘောကသုရိတဲ့အခါကာလမှာအကနိဋ္ဌ ရောက်လိမ့်မယ်အစဉ်တိုင်းကဏိဌာရောက်လိမ့်မယ်ဒေပဏိတာတရာဇေဝအကဏိဌာယတတိနောအန္တိမေဝတ္တမာနာမိသောနိဝါသောဘိသတိရေဒီဝါအကျဉ်တ်တို့သည်ယတတိနောမြတ်သောခြံရာရှိကုန်၏အကဏိဌာအကဏိဌာမငယ်သော အသက်ဘုံကံစသည်တို့နဲ့ပြည့်စုံသောရာကဏိဋ္ဌာလေးမြည်ကုန်၏ကဏိဋ္ဌာကဏိဋ္ဌာမြည်ကုန်သောရေတွေဝါကျင်နာတို့သည်တန်နေရှိကုန်၏အန္တိမေဝတ္တမာနာမိအန္တိမေအဆုံးစွန်သောဘဝသည်ဝတ္တမာနာမိဖြစ်လာသောမေကျွန်ုပ်၏နိဝါသော နေရာသည် သောနိဝါသောသောအကဏိဋ္ဌာနာတို့၏နေရာသည်ဘုရားတိဖြစ်ပါလိမ့်မည်ရှင်ဗျာအစဉ်တိုင်း ရင့်ကျက်ပြီးတက်သွားတဲ့အခါနောက်ဆုံးကနိဋ္ဌာရောက်ပြီးပြိဋိဘာဆံရပါလိမ့်မယ်။တရားဘဝကနေပြီးတော့အနာဂတ်ဖြစ်အဲဒါပြီးအဲဒီတဘဝတည်းဖြစ်မလားနောက်ထပ်ဖြစ်ပြီးမှဖြစ်မလားအဲ့ဒါမပြောတော့ဘူးသူကတရားဘဝနေပြီးအနာဂတ်ဖြစ်အနာဂတ်ဖြစ်တဲ့အခါကလည်းအဲဒီကသူ့တွေသွားတော့ရှင်းဥစွာသိုးတော်ဝါစာ၅ပုံမှာအောက်ဖြစ်ဆုံးအောက်ဆုံးဖြစ်တဲ့ဝေဟဘုံပုံမှာရှင်းတယ်တဲ့ဝေဟဘုံပုံ ရာဘုံဘုံနာဂံရောက်သွားလို့ရှိရင်အဲဒီဘုံနေမဲ့ရင့်ကျက်တဲ့ပုဂ္ဂိုလ်ကယဟနာဖြစ်ပြိဋိဘသံသာလည်းရှိပါတယ်မရင့်ကျက်တဲ့ပုဂ္ဂိုလ်ကတော့နောက်ဆုံးအဲဒီအသက်တန်းရှိတယ်လူအသက်တန်းကဘာပေါင်းတစ်ထောင်နဲ့ဟိုနှစ်မဟုတ်တော့ဘူးကြတော့ကဘာနဲ့တွေ့ရကဘာပေါင်းတစ်ထောင်ရှိတဲ့အခါကျတော့အာဝိယဘုံကစုနေတယ်အတ္တဘဘုံရောက်အဲဒါကြောင့်လည်းအဲဒီမှာယဟနာမဖြစ်နိုင်ဘူးတဲ့သူကနာဂံဖြစ်နေပဲအဲဒီကစုနေပြီးတော့ အတ္တဘာဘုံရောက်နေတယ်အတ္တဘာဘုံမှာအသက်တန်းကကဘာပေါင်း2000ကြီးအဲ့ဒီမှာလည်းဉာဏ်သာဖြစ်ပြီးပြိဋိဘာဆံတဲ့ပုဂ္ဂိုလ်ရှိပါတယ်အဲ့ဒီမှာလည်းပြိဋိဘာမဆံမဲနဲ့သူ့မှာတော့ဉာဏ်သာမရှိတော့အဲ့ဒီကနေပြီးသူ့တွေလည်းခါကလာအောက်ရအတ္တဘာသုဒ္ဓဘာဘုံရောက်မယ်အဲ့ဒီကကဘာပေါင်း4000ကြီးအဲ့ဒီမှာလည်းယန္တာဖြစ်ပြိဋိဘာဆန်တဲ့ပုဂ္ဂိုလ်ရှိတယ်။ဒီကြာမင်းကလည်းအဲ့ဒီမှာလည်းသူယန္တာမဖြစ်သေးဘူးတဲ့။နာဂာဖြစ်နေပဲသူ့တွေပြီးတော့တကသုရပီကိုရောက်မယ်။အဲ့ဒီမှာကဘာပေါင်း8000ရှိတယ်အသက်က။ အဲဒီမှာလည်းယန္နာဖြစ်ပြီးတော့ပြိဋိဘာစာနိုင်ပါလေဒါပေမဲ့လို့ကြားနေကတော့ကိုအဲဒီမှာလည်းယန္နာမရှိသေးဘူးတဲ့နာဂံဖြစ်နေစုနေပြီးတော့သွားတော့အကနိဋ္ဌရောက်မယ်ဒါကိုပြောတာလည်းသူကနောက်ဆုံးဘုရားအဲ့ဒီရောက်မယ်အဆုံးစွန်ကြားတဲ့ကဘုရားတွေမပြောဘူးအဆုံးစွန်ကိုခုံပြီးတော့ပြောတယ်အကနိဋ္ဌရောက်ကနိဋ္ဌရောက်တဲ့ခါကျတော့ဒီမှာတော့ယန္နာရှိရတယ်ဒီဘုရားလည်းပဲနောက်ထပ်လည်းထမရှိဘူးသိကျင်လည်းမပြောင်းတော့ဘူးအဲ့ဒီကတော့နောက်ဆုံးပဲသူကတော့ခေါင်းတိတ်ပုံပဲပြောင်းမပြောင်းတော့ဘူးအဲ့ဒီမှာယန္နာဖြစ်ပြိဋိဘာစာမယ်တဲ့ အဲ့ဒါဥဒ္ဒံသောတာကနိဋ္ဌဂါမိပုဂ္ဂိုလ်ခေါ်တယ်အနာဂါမသုဒ္ဓဝါဒဘုံရောက်ရောက်ချင်းဉာဏ်နာပြစ္စာရှိတယ်ဉာဏ်နာဖြစ်အဲအတ္တတဝက်လောက်ကြမှာဉာဏ်နာဖြစ်တာလည်းရှိတယ်အတ္တတဝက်ကျော်လောက်မှဉာဏ်နာဖြစ်တာလည်းရှိတယ် အဲဘယ်ဘုံဖြစ်ဖြစ်သုဒ္ဓဝါဒငါဝင်ဆိုရဟနာဖြစ်ပြိဋိနိဗ္ဗာန်ဆံလာရှိဘယ်လိုမှမဖြစ်လို့ရှိရင်လည်းပဲတဘုံတဘုံချင်းတစ်ဆင်းချင်းတစ်ဆင်းချင်းတက်တဲ့သောတာရှိတယ်တစ်ဆင်းချင်းမတက်ဘဲနဲ့ခုံတက်သောတာလည်းရှိတယ်ကြောကြောပြီးတက်သောတာလည်းရှိတယ်အခုကတော့ဘုံအစဉ်တိုင်းတက်သွားတာပါအဲအဝိဟာကအတ္တပါအတ္တပါသုဒ္ဓတာသုဒ္ဓတာသုဒ္ဓတိသုဒ္ဓတိကအကနိဋ္ဌအလုံးကဘာပေါင်းဘယ်လောက်ရှိတော့ဆိုတော့1000ရယ်2000ရယ်3000ရှိသွား4000နဲ့9000ရှိသွား 8000လဲဆိုတော့9000 8000ဆိုတော့15000 15000ရှိတယ်နောက်ဆုံးအကနိဋ္ဌက16000ရှိတယ်15000နဲ့16000နဲ့ပေါင်းတော့က9000 6000 3000နဲ့1000ပေါ့အဲကဘာပေါင်း3000 1000အဲဒီကြမှာတရားမင်းကသူကယဟနာပြပြိဋိမဆံမှာပေါ့ဘူဝိရှိတယ်အဲ့ဒါသူတူတဲ့မဟုတ်ဘူးတဲ့အနာတော်ရင်တစ်သေးကြီးဆရာလက်ထက်က ဒီလိုအကြောင်းတော်ထူတာနဲ့ကျောင်းသားကဖြစ်တဲ့နာရဘင်တစ်သေးကြီးပြီးတိုင်းမယ်တဲ့သူလည်းပဲနတ်ပြည်ကနေပြီးတော့အနာဂံဖြစ်ပြီးတော့အဲဒီလိုပဲသုဒ္ဓဝါဒပုံနဲ့သင်လိုက်တဲ့သူလည်းပဲကဘာပေါင်း3000တောင်ပေါ့အဲဒီကြမှာဉာဏ်သာဖြစ်ပြိဋိနိဗ္ဗာန်သာဝိပါခကျောင်းမကြီးဘုရားရောင်ကျောင်းမကြီးဝိပါခဆိုပြီးသူလည်းပဲဒီလိုပဲတဲ့နောက်ဆုံးမိမာရတိကနေပြီးတော့ပရဏိမိတနဲ့ပရဏိမိတကနေပြီးတော့ အနာဂါဖြစ်ပြီးတော့သုဒ္ဓဝါဒရောက်အဲဒီကြတော့ဟိုနမ်ဟိုလည်းအမျိုးသမီးတွေမဟုတ်တော့ဘူးနမိမမဟုတ်တော့ဘူးမှာဒီမှာကတော့အတူတူပဲယောက်ျားရဲ့မိမရဲ့အခွဲပြားပြီးအတူတူပဲဘုံမှန်တာတယ်အဲဒီမှာသုဒ္ဓဝါဒဘုံနေအဝိယအတဘာသုဒ္ဓသာသုဒ္ဓတိကဏိဒဆင်းနေတက်ပြီးတော့ကဘာပေါင်း3000တောင်ကြရင်ပြိနိဗ္ဗာန်မှာအတူတူပါပဲသူအဲဒီမှာကြာမင်းနာရဝိတ္တိဝိသကာ

ကဘာပေါင်း3000တောင်ရှိတဲ့ခါကျတော့အကနိဋ္ဌဘုံကနေပြီးပြိဋိဘာဆံရပါလိမ့်မယ်ဆင်းရဲခါတိုင်းအဲဒီမှာညင်ရမှာဘူးဒုတိယကတော့ဘယ်ပြီးတော့မလဲအဲဒီပြိဋိဘာဆံတာမသိဘူးဒါပဲလေအဲဒီမှာတခါလဲပြိဋိဘာမဆံငယ်လဲအရိမတရားဖျားလေးလည်းပဲသူခုသွားရပြီအရိမတရားဖျားလေးအဲဒီမှာသိုးတော်ဝါသဘုံကနေပြီးတော့ခုရပါလဲအာဝိယဘုံကနေပြီးခုရမှာလဲနောက်ကြားထဲမှာတော့ဒီ သဘာဝသုံးတော့အတွင်းတော့ဘုရားပွင့်ပုံမပေါ်ဘူးမပွင့်ရင်ပြစ္ဆကဘုရားတွေပဲပွင့်ရင်အဲ့ဒါတွေလည်းသူလာဖူးရမှာပေါ့လေသဘာလောကအကြောင်းတွေတော့အများကြီးပြီးသွားမှာပေါ့အဲ့ဒီမှာပရိနိဗ္ဗာန်ဆာမအဲ့ဒါကိုအကြောင်းပြုပြီးတော့ဝမ်းမြောက်ရတယ်ဆိုတဲ့အကြောင်းကိုလျှောက်ထားပါတယ်အဲဒါဆိုသမ်းမအောင်လားဒီဥစ္စာဒုမဲ့ဖို့ညာတရားပြန်နိဗ္ဗာန်ဂနိဋ္ဌာတဲ့ဒုမဲ့ဖို့ညာဆိုတာခဏကပြောတဲ့ လူပြည်မှာဒုတိယသရိုင်းပဲပုံညာရပါလိမ့်မယ်အဲတခုကိုနောက်အဲဒီကသူ့တဲ့အခါကျတော့နှစ်ပေါင်း3ကြိမ်6သန်းလောက်ကြာတဲ့အခါကျတော့တရားပြန်ပြီးဖြစ်ပါလိမ့်မယ်တဲ့ဒါဝိနာပြင်တရားပြန်နိဗ္ဗာန်ကနေတိုင်းအဲဒီတရားဘဝနေပြီးတော့အနာဂတ်ဖြစ်အဲဒီကနေပြီးအဝိယတဘာသုဒ္ဓသုဒ္ဓတိကနေထသင်လိုက်တဲ့တော့ကနေထကြတော့ကဘာပေါင်း3000နဲ့1000ကြာတယ်မှာပြိဋိနိဗ္ဗာန်ဆံရပါလိမ့်မယ်အဲဒါအကြောင်းပြုပြီးတော့ 八年完了，全部。 ကဲဆိုဒုမဲ့ဘုံညာတရားပြန်နိဗ္ဗာန်ကနိဋ္ဌာဒုမဲ့ဘုံညာတရားပြန်နိဗ္ဗာန်ကနိဋ္ဌာဒုမဲ့ဘုံညာတရားပြန်နိဗ္ဗာန်ကနိဋ္ဌာနိဗ္ဗာန်ကနိဋ္ဌာဒုမဲ့ ဒါနာနိဗ္ဗာန်အသိတာသူပဲပုံညာစကြနာနိဗ္ဗာန်အသိတာသူပဲပုံညာစကြနာနိဗ္ဗာန်အသိတာအကျိုး6ပါးသူ6ပါးမြင်ရညာမြင်ရညာစကြလွန်ဝါလာစကြ 好吧。 ဆုံးကြတော့မြတ်စွာဘုရားကိုအယိုသေးပြုခြင်းနဲ့စပြီးတော့လျှောက်ပါတယ်ယံကရောမတိဇမုနောသမန္ဒေဝေဟိမာရိသာတရိသာတုံရှံကသာမခန္ဓာပါမံကရောမတိမာရိတာရှင်ဖေယပုဗ္ဗေရှိခာကာလ၌ ယမုံသောဗြဟ္မာမင်းအားသမန္တေဝေဟိနတ်တို့နှင့်တကွမယံကျွန်တော်တို့သည်ရခြင်းအယုသေးပြုခြင်းစေကိုပူဇော်ခြင်းကရောမပြုခဲ့ပါကုန်၏ဒီတော့မှတော့တပည့်တော်တို့ဟာဗြဟ္မာကိုဝင်ကြပါရဲ့လူပြေလောကကကိုယ်လည်းလားမရကိုယ်ကိုယ်သလိုပေါ်တယ်လူပြည်လောကကလည်းတော့ချို့တော်ရဆိုရင်ပြင်သစ်ပင်တွေကိုယ်ဝယ်တာရှိတယ်တော်တွေတောင်းတွေကိုယ်ဝယ်တာရှိတယ် ဒီလိုရေကန်ကြီးတွေလည်းကိုယ်ဝယ်တာပါပဲအင်းကြီးတွေအိုင်ကြီးတွေလည်းကိုယ်ဝယ်တာပဲပင်လည်းလည်းကိုယ်ဝယ်တာပဲမြစ်တွေချောင်းတွေလည်းကိုယ်ဝယ်တာလူတွေအမျိုးမျိုးပဲသူကတချို့လည်းသစ်ပင်တွေနေတဲ့ရုပ်ကစိုးတွေတောဆောင်တာတောင်ဆောင်တာတွေကိုယ်ဝယ်တာရှိတယ်တချို့လည်းပဲဒီကောင်းငင်ကနတ်တွေဆိုပြီးတော့မမြင်ရတာမှန်ပြီးကိုယ်ဝယ်နေတာလည်းရှိတယ်လူတွေကမမြင်ရတဲ့နတ်တွေကိုအာအကိုယ်ဝယ်ကြတာနတ်တွေကလည်းသူတို့ကမြမစာမြင်ရတာမဟုတ်မြမတစ်ခါတစ်ခါကြားတယ်ခါသူတို့မြင်ရတယ်တကူကြည့်တယ် အဲဒီဇမားကိုသူကကိုယ်ကိုရအဲကြောင့်မို့ဒီလိုတော့ရှင်းတော့ကတော့အာလုံနတ်တွေနဲ့တကွပဲဇမားကြီးကိုယ်ဝင်ကြတယ်ဗျာဇမားရှိခိုးနေတယ်ဇမားရှိခိုးကြပူဇော်ကြဒါတွေလုပ်နေပါလေတရိစ္ဆတုံချံကတ္တမဣဇယခုခါကာလနိုင်မှုကတုံချခြင်းဖျားတန်ထိုရှိခိုးပူဇော်ခြင်းယုသိခြင်းမှုကိုကတ္တမပြုပါကုန်သောအရှင်ဖျားတဲ့ဒီနေ့ကစပြီးတော့ဖြင့် အဲ့ဒီဓမ္မကြီးရှိခိုးနေကြပူဇော်နေကြအလုပ်တွေမလုပ်ဘဲနဲ့ရှင်ဘုရားပဲရှိခိုးပူဇော်ပါတော့မယ်ဘုရားပဲရှိခိုးပူဇော်တော့မယ်လို့ဒီလိုပြောတယ်ဟုတ်လားအဲ့ဒါယူကြည့်တယ်တော့ဘုရားတရားမှပြီးပါတော့ရှင်ရှင်ဘုရားကိုပဲတော့ယူသီလေးနဲ့ပြုရမှာမလွယ်မကင်းတာတိဋ္ဌာတွေကတော့ကြည့်ရမှာမို့လေဘုံမှာကြောက်ကြကောင်းတဲ့ပုဂ္ဂိုလ်တွေရှိခိုးရတာယူရတာတွေလိုလည်းရှိတတ်ပါတယ်ဟို ဆိုးသူဆိုးတွေကြတယ်ရှိခိုးတောင်းမှာတော့ဒီလိုလည်းရှိတာပေါ့ဒါကတော့ကြောက်ရှိလို့ပေါ့အဲတချို့လည်းပဲနတ်တွေဘာတွေကသူစားမဆိုလို့ကြောက်လို့ရှိခိုးအဲ့ဒါတော့ပြင်ဒါအပြင်းမရှိပါဘူးဓမင်းကသံတရားကောင်းကျိုးတွေပေးလိုက်မယ်တော့အာကိုပြီးတော့ယုံကြည်တာကတော့အဲ့ဒါကတော့သူကဘာသဘာဝမကြောက်အဲနတ်တွေဘာတွေကိုသံတရားကောင်းကျိုးတွေရနိုင်မယ်လို့ညှော်လင့်ပြီးရှိခိုးလို့ရှိရင်တော့ဒီဥစ္စာဘုရားကိုအယူသည်မှုပြည့်တယ် အဝိဇ္ဇကဇမာကြီးကိုဝယ်နေတာပဲတဲ့ရှိခိုးနာဒီတော်ကနေ့ကစပြီးတော့တဲ့ရှင်ပြကိုရှိခိုးပါတော့ဟန္တာယခုလည်းငင်းတာမန်ကိုယ်တိုင်ပြုဝတော်ယူသည်ရှိခိုးခြင်းမှုကိုတုံရှာရှင်ဘုရားအားသရောမပြုပါကုန်၏ရှင်ဘုရားတဲ့မြတ်စွာဘုရားရှိခိုးကြောပြီးတော့လျှောက်ထားပါတယ်အဲလိုလျှောက်ထားပြီးတဲ့နောက်သူဟာလေပါလေဆိုမှသာကြရတယ် ပရမကမြတ်စွာဘုရားဒီကိုကြောကိုရရှင်းဥစွာဝင်တော့သင်္သတိခနာသားကိုစောင်းနဲ့တီးပြီးတော့ပူဇော်ခိုင်းရနေတာကိုအဲဒီကနောက်မှာသတိကနာသားနဲ့စကားလက်ဆောင်ကြမှာသူဝင်ပြီးတော့ကြောကြသင်္သတိခနာသားကိုရှင်းဆောင်ခေါ်သွားဟိုပထမအစတုန်းကလည်းပြောခဲ့ပါတယ်ယူသေးတဲ့သဘောပါပဲဟိုဆရာတော်ဥပုပ်အကြောင်းနဲ့ဆရာတော်ဥပုပ်အကြောင်းနဲ့အဲဒီတော့ ဟိုတယ်မော်ရင်တော်ကြီးနဲ့ခေါ်တာပေါ့လေသူကအဲဒီအကြောင်းနဲ့အခုပြောခဲ့ပါတယ်မင်းမင်းမဲ့လို့ဆရာတော်ကြီးကြီးရောက်တော့ဆရာတော်ကြီးကတည်းကလဲအဲဝန်အဲအတွင်းဝင်လို့တဲ့ဝန်ကြီးကသွားပြီးတော့လျှောက်တယ်ရှင်ပြားပေမင်းမြတ်သားနေပါတယ်ဆရာဆက်ချက်ဆရာတော်ဥပုဘ္ဗလည်းတော်တော်ပေါက်ကြကြတယ်တူပါရဲ့လို့ဆိုတာအဆင့်သူကဆက်ဆံရေးတွေပါတယ်သူကတဲအဆင့်ပြုဖို့မပေါ်ဘူး ပြေးกว่าမင်းတို့ပြင်လာပါနဲ့ငါကတကယ်တည်းပါအယုဒေပြုပြီးအခါရအောင်ပါလားသူလာကျင်သာပေါ့ငါဒီမှာမိုက်တဲ့ဒီဒါကတော့ဟာသူပြောလိုက်တာဆိုပြောလိုက်တော့ဒါတဲ့နောက်တော့မပြောပါဘူးလေဆိုတော့ဟိုတော့ယူသေးတော့ပေါ့လေရှင်ရှင်ကလည်းအဲ့ဒီမှာပဲတကယ်တည်းနေရင်ပဲဒီမှာမင်းအခင်းကျင်းပါရှိနေမှာတော့အဲ့ဒီမှာကြော့ပြီးတော့စကားလည်းမပြောပါဘူးကြော့ပြီးတော့ပြန်သွားကြတယ်လမ်းကြတော့မေးတယ်ဒီမင်းဟိုဆရာတော်ကြီးကမင်းကြောက်တော့ဘာပြောတော့ ဒီလိုဒီလိုပြောပြီးกว่าမင်းမလျှောက်ရတာငါပြန်လျှောက်တော့မလျှောက်အောင်ပြောတယ်လို့ဆိုတာရိုးသေးတဲ့သဘောပါပဲတကယ်ဆိုတော့မင်းဆိုတာတကယ်လည်းမအဲဒီမှာအာနာပိုင်နေပဲလူတယောက်ကိုသတ်ချင်သတ်နိုင်တာပဲဘာအပြစ်ရှိရှိမရှိရှိသူအာနာပိုင်နေတာပဲနာတကူရှိနေတာပါပဲအခုတရားမင်းဟာလည်းဒီလိုပါညဆိုကြတာသိကတယ်ဆိုတာအဲယူသေးတဲ့သဘောနဲ့သူကခွင်တောင်းပြီးတော့မှသူသိကတာကိုအာယူသေးတဲ့သဘောပဲပြီးတော့တရားမင်းက သတိကနာသာရှေးဥစွာဘုရားစီလွတ်ပြီးတော့ခွင့်တောင်းအဲဒီခွင့်ရမှာဘုရားသိကရလို့တဲ့သတိကနာသာကျေးဇူးတင်တယ်မင်းကျေးဇူးတွေများတယ်တဲ့မင်းအကြောင်းပြုပြီးတော့သိကရတရားနာရပြီးတော့ကျိုးတွေရပြီးတော့သွားကျေးဇူးတွေများတယ်တဲ့ပြီးတော့မင်းကိုအဖလက်ထက်ကရတဲ့နာမင်းကြီးယာရုမင်းပေးရမယ်ဆိုယာရုတဲ့ပေးနောက်တစ်ခုက

အဲဒီစောင့်သိခြင်းနဲ့ဒီလောကမှာဆိုရင်ရှိနေတယ်စိတ်စိတ်ဆက်ပြီးတကလားပြောဆိုတဲ့စကားမျိုးတွေပေါ်တယ်သူသူသိခြင်းတွေကဘုညာအဲ့ဒါတွေတော့တဲပြီးတော့ဘယ်လိုမပြုလို့စောစောကတဲမဘယ်လိုမရုပ်ခဲ့ပါဘူးနည်းနည်းနှစ်ပုတ်သုံးပုတ်လောက်တော့ရုပ်ပြရတယ်အခုလည်းဆိုင်လာတယ်ဒါလေးတပုတ်ယူရတယ်သူသိခြင်းထဲမှာသကောစိတ်မီဝရဒိသသကောသကြာမင်းသည်

ဆုတောင်း၍ယူပါအားမေဃာဤကာမောချစ်ခင်ဆွဲလာခြင်းသည်ဧဝံဤတို့လောမြဲမြံခိုင်ခံလာပါ၏ဒီခြင်းကိုသာရသာရရာပြည့်အောင်လို့အတန်ထဲမှာလည်းဆွဲပြီးတော့ဆိုရင်တော့ကောင်းမှာဘုန်းကြီးကတော့ဒိဋ္ဌိပြည့်အောင်လည်းကြိုးစားပါမကောင်းဘူးလေဒီကသူသူဆိုတော့ကတော့ကောင်းမှာပါတောင်းတဲ့ခါတဲ့ဆရာကတော့ကြည်ကြည်ပါတာပဲတောင်းတာနဲ့ပြင်းတာနဲ့ကြိုက်နေတယ်ဆိုတဲ့ခါတဲ့တဲကောင်းတယ်လို့ဆိုတယ် ဘုန်းကြီးဆိုတဲ့မျိုးဆိုရင်ပဲကောင်းတယ်လို့ဆိုရင်တော့ဒါမကောင်းဒါပေမဲ့လည်းသူကစိတ်တွေကတော့သိပါတယ်တရားမင်းကလည်းလူကြီးရာစုတောင်းတော့မင်းပေးမယ်ဆိုလို့ရှိရင်လည်းငါတခြားသူမယူဘူးတဲ့သူရဝိသသာတဲ့မင်းကိုပဲငါတောင်းပြီးယူမှာတဲ့ဒါတော့ကိုဆွဲလာနေတာဒီလိုပါတာကိုအဲ့ဒါအကြောင်းပြုပြီးတရားမင်းကသူ့ကိုပေးတာအဲသူရဝိသနာသမီးလည်းမင်းကပေးပါတယ်မင်းကြီးသူများလို့ဆိုပြီးတော့သူကသူ့ပေးလိုက်သူ့ပေးပြီးတော့တခါလဲ မြတ်စွာဘုရားတရားနာလို့ခုပြောတဲ့အကျိုးတွေရသွားတဲ့အတွက်ဝမ်းမြောက်ဝမ်းသာလို့လည်းထားတယ်မြေကြီးကလည်းလည်းပုတ်ပြီးတော့တရားနဲ့ကဥဒန်းကျူးလိုက်တယ်တဲ့ဘာဥဒန်းလို့ဆိုနမောတသဗ္ဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသနမောတသဗ္ဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသနမောတသဗ္ဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသလို့ဆိုရင်ဥဒန်းကျူးတယ်ဒီနမောတသကတော့ဘုရားဘာသာ ဘုရားသာသနာမှာတော့အမှန်တန်ထင်ရှားတဲ့တရားပါပဲတရားထဲမှာတော့ထင်ရှားဆုံးလို့ပြောမှာပါပဲနမောတသနဲ့ဘုရားသရဏကိစ္ဆာမိတို့ဒီသရဏဂုံနဲ့နမောတသတော့ဘုရားဘာသာဆိုလူတိုင်းလူတိုင်းရတာပဲဒါထင်ရှားဆုံးပါပဲဒီတရားတရားတော်တွေနဲ့အဲတချို့ကဘယ်မြမကြီးကနမောကိုဆိုတယ်ကြာမင်းကတာတာကိုဆိုတယ်စသည်ချင်းပေါ်လေနမောကတူတာတာကတူ အဲဘဂဝါတော်ကသူအရဟတော်ကသူသမ္မာသမုဒ္ဒတာတူဒါလိုခွဲကြပြီးတော့တချို့စာလေးတွေရေးထားရှိတယ်ပိဋကတေလိုက်ကြည့်တော့ဒီလိုဟုတ်ပါဘူးအကုန်လုံးအစိုးကြီးတဲ့ပါပဲသာမတိမြမကြီးကလည်းနမောတတာဘုရားတော်ရသမ္မာသမုဒ္ဒတာဆုံးဇာမင်းကလည်းနမောတတာဘုရားတော်ရသမ္မာသမုဒ္ဒတာဆုံးဟောဇမာရုဆိုတဲ့ဇမာကြီးကပုံနာကြီးကလည်းမြတ်စွာဘုရားရှိခိုးတဲ့ကနမောတတာဘုရားတော်ရသမ္မာသမုဒ္ဒတာဆုံး ဒီရပုဂ္ဂိုလ်တွေလည်းအကုန်လုံးပါပဲဒီလိုသမောတတာဘွာတော်ရာတော်သမသမုဒ္ဒတာအစုံကြီးတဲ့ပါပဲအဲဒါအဲဒီသမောတတာဘွာတော်သာဖျားကြည့်ဖို့ပဲအဲဒါနဲ့ဥဒံကျူးတယ်ညည်ကြီးကိုလက်နဲ့ပုတ်တာကဘာအရေးပဲတော့ဆိုတော့အာဒီညည်ချင်းပေါ်မှာတည်ပြီးတော့ငါဒီတရားရတယ်ကောင်းဝင်ပုံမှာတည်ပြီးတော့ရတာပေါ့ကောင်းဝင်ပုံနတ်ပြည်မှာတည်ပြီးတော့ဒီတရားတို့ရတာမဟုတ်ဘူးမြေပြင်ပေါ်မှာတည်ပြီးတော့ဒီတရားတို့ရပေတယ်

တရားသူတွေရကြပါတယ်နောက်7ပေါင်းနောက်ဒီလည်းအများကြီးလည်းရတာကိုရမှာပါပဲရကြပါပဲတရားတွေနာကောင်းတဲ့တရားတွေအဲဒီတရားတွေရပြီးတော့သွားပါတယ်ဒါကြောင့်ဒီသက္ကပညာတော့ကအမှန်တမ်းကိုကြီးညိုစရာကောင်းပါတယ်အစရင်းကချီတာတွေကလည်းပဲအမှန်ကောင်းအလယ်ပိုင်းလည်းကောင်းဆုံးပိုင်းလည်းကောင်းအဲတော့အခုတရားတော်တဲ့ပုဂ္ဂိုလ်တွေအတွက်တော့ကိုးကောင်းဘယ်လိုကောင်းလဲ တရားမင်းကသူအကျိုးတွေပြောတော့တာကိုအဲ့ဒီအကျိုးတွေကကိုတို့လည်းတို့ရမယ်အကျိုးတွေပဲဟုတ်လားတရားမင်းရတယ်လို့တို့လည်းဒီအကျိုးတွေရမှာပဲအကုန်လုံးထပ်တူမကြစေကောင်ဘူးပေါ့လေထပ်တူကြတာလည်းအများကြီးပါပါတယ်ခန္ဓာနောက်ဘဝမှာကိုဖြစ်ခြင်းအားဖြစ်ရမယ်ဆိုတာဥစ္စာဖြစ်နိုင်တယ်ဆိုရှိရဘဝတွေမှာဒီတတိတံပဇင်နဲ့ပြည့်စုံပြီးတော့အသိလျော်လို့နေခြင်းဖြင့်နေသွားမယ်ဒါဖြစ်နိုင်တယ် အဲတိုးတက်ပြီးတော့အထက်မဲ့ဖို့တွေလည်းရပါလိမ့်မယ်ဒါဖြစ်နေနောက်ဆုံးကြလို့ရှိရင်တော့အဲပရိနိဗ္ဗာန်သံသာတော့ဓမ္မတိသံဓမ္မတိရောက်ပြီးသံမဲ့ပုဂ္ဂိုလ်တွေလည်းတရားဖြစ်နိုင်တာပဲကိုယ်ကဖြစ်ရှင်လို့ရှိရင်အခုလူဘဝတဲ့ဇာရမယ်လူဘဝကဇာရသွားလို့ရှိရင်နတ်ဘဝတွေရောက်သွားရင်အဲ့ဒီမှာဓမ္မတိပရိနိဗ္ဗာန်သံမှာပဲသုတော်ဝါသလည်းသွားပြီးသံနိုင်တာပဲအခုလူဘဝကလည်းဇာမရနိုင်အောင်တော့လူဘဝက တရားတို့ရသွားတဲ့ပုဂ္ဂိုလ်တွေကသိသိချာမဲ့အနတ္တိလောကရောက်အဲဒီရောက်တဲ့ခါကာလကျရင်တရားနှလုံးသွင်းပြီးတော့ဇာလိုလကူနဲ့ရနိုင်တယ်အဲဒီမှာအဲဇာရပြီးအဲဒီကနေပြီးတော့ဇမကြီးရောက်ပြိဋိဘာသာနိုင်တာပဲအဲဒီတော့ဒီကျိုးတွေဟာကြာမင်းလာရတဲ့ကျိုးတွေမဟုတ်ဘူးတို့လည်းဒီကျိုးတွေရနေတာပဲလို့နှလုံးသွင်းပြီးတော့ဝန်သာစရာတွေပါပဲဒါရင်တရားလည်းသုံးပြီးသက္ကပညာတို့ကိုယ်ပြီးနောက်ကြရင်ကြတော့ရှင်တော့ ဝါဒလာပြီးတော့မှတရားတွေဟောရမယ်မဟုတ်ကြတာတရားတွေဟောမလို့ယူရထားပါတယ်အဲဒီဆောင်းမှုကလေးသုံးဖို့ဆိုပြီးတော့ဒီနေ့တရားသိနေတယ်၄နိုင်လည်းပြီးသွားတယ်တရားအသေးတရားအသေးတို့ရာဖြင့်တို့ရာဖြင့်နေလေးသင်လျော်စွာနေလေးသင်လျော်စွာသူမဲ့ဖို့ညာသူမဲ့ဖို့ညာတရားပြန်တရားပြန်နိဗ္ဗာန်ကနိဋ္ဌာနိဗ္ဗာန်ကနိဋ္ဌာ ကျိုး6ပါးကျိုး6ပါးမြညာညာမြညာညာတရားလွန်ဝန္တာတရားလွန်ဝန္တာဒီတက္ကပညာသုဒေသနာတော်၌ခေါ်ကြတော်မူအပ်သောမိဝဲတဲ့မမိဝဲတဲ့သောတရားတော်နားလည်ကြရဲ့မမိဝဲတဲ့သောတရားတွေရှောင်ကြမိဝဲတဲ့သောတရားတွေပွားများကြ၍ဝိပဿနာဉာဏ်စင်ရိယာမဲ့ဉာဏ်စင်နဲ့ဆင်းရဲခတဲ့ဉာဏ်ဖြစ်သောနိဗ္ဗာန်ချမ်းသာများကိုမိမိတို့လိုရှိရသောမညာဘုံညာတို့ဖြင့် လင်ညာစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း